ဒီဟာတရားသံဃာယတနာသုံးပါးဆရာမိကအနန္တ၅ပါးခင်မွန်ကြီး၁၀ပါးတို့အားပြမမိတော်ကြည်ပါစေပြမရှိတော်ကောင်းကျိုးချမ်းသာဖြစ်ပါစေဤနှစ်ထွေဖြင့်ယောတိစွာရှိခိုးကြရတဲ့ပနာမပုဒ္ဓမိမိတို့မျိုးရွာအိန္ဒိယဝေယတနာသုံးပါးဆရာမိက တကြီးဟောတို့ကိုနေကျင်လာခြင်းနှစ်ရှင်သာဝရဤအနေကြအောင်ယုတိစွာပြုစုလုပ်ကြွေးကြတဲ့နိဗ္ဗာန်ဒါနသာဝရကုသိုလ်မိမိတို့မြို့ရွာသာသနာကိုစောင့်ကြတော်မူရသည်အင်္ဂါတော်ဘောင်ရှင်ကောင်းတို့နှင့်သာသနာနွယ်ဝင်မိနာရှင်တို့အားမြေမပြတင်ငါစွာကြောင့်ရှိလေရသောပြည့်စည်တို့ဖြင့် ထောက်ပင်လူတန်းနေရတဲ့ဒါနကုသိုလ်ကံစေတနာ1365ခုနှစ်လူလာပြီးကျော်9ရက်စနေနေ့၌တွင်လေးဆရာတော်တွင်လေးဆရာတော်၏ကမိတော်ကောင်းညွန့်ကိုရည်သူ၍မေရဤတော်ဟောစေမိတာလူကနဝကမ္မတတောင်ကြဓမ္မရဘာဝနာထောတော်ခြင်းသာမိတာတို့ဓမ္မဆက်ရအောင်မလားလမ်းကြောင်းမြောင်းက ဖြူเสียတော်တော်မကမ္မ13000ရာသံဃာဘုံယောဂီကိုမြစ်စွာလူ9300ရာဤယိတ်တာတရားတော်နဝကမ္မ13500ကျမြစ်သံဃာ34ပါးတို့အနဝကမ္မ14000ကျစုစုပေါင်း9500ကျက်တို့ကိုလူတန်းရဲ့မိများဒိန်တော်ဝင်းမြင့်1306 6300ကိုရှစ်တောင်းလာတောင်းတကုတ်မြို့က ရွေးစရာလို့ဓမ္မဗုဒ္ဓ2900ကျာ2900ကျာဥညမဟောယေရှု၍ဓာဘုံမျိုးဓမ္မမေရောဤတော်ကျင်ခေမိတာသူကပြုစရာတော့ဓမ္မဗုဒ္ဓ1000ကျာတော်ကျင်ဓမ္မိတာတွင်ထက်ကလာလာမတော်မျိုးနဲ့ကပြုစရာတော့ဓမ္မဗုဒ္ဓ1000ကျာဥစ္စာလေးတော့သိနေမိတာကျမ၄၄၅ဘာနုလာတန်37ရောက်ွယ်မြောက်တကုံမှာ သံဃာကုံယောဂီကိုအာယုခံ3000ကျရေပေမီရောင်း3000 3000ကျသူသာမည်သေတကြီးညပရဝါဒ50ရာခွဲမြောက်သကုံဝိမြင့်တော်ယူယူ49ရာခွဲမြောက်သကုံတို့ကသံဃာကုံယောဂီကိုအေးအလုံး1500ကျဝေလူဝင်ကျော်ယေရှုရဲ့သူကျော်တော်တော်စံသိသမီးမသိတင်မြတ်မအေးသိမိတာစု အမ330ဒုရတေလ50ရောက်ွယ်မြောက်တကုံကဣရိယရဏ၄စ၄တာကြောင့်အတွက်တပေါင်းရာဥမြင်ဆိုအောင်တော်မြင်းမြင်းတင်မိသားစုအမ625ဒုရနေလ50ရောက်ွယ်မြောက်တကုံကဣရိယရဏ၄တာကြောင့်အလူတော်တပေါင်းရတော်ကိုအတိယနေလူသားညင်ဌာနကုသိုလ်ကံစေတနာသောမိဒိဋ္ဌိယတော်တိလကုသိုလ်ကံစေတနာ ရပြုတ်ခြင်းမေတ္တာရှင်ရောဖြင့်လောဘပိရတဲ့ဝိယဝေသတိလကုသိုလ်ကံစေတနာမယောင်ထိုင်ရသောယောဂီများတို့ဤရှုမှတ်ပါများအထုရခြင်းဘာဝနာမယပုံညကရိယာကောင်းမှုစေတနာဟောကြားသတရားကိုနာယူခြင်းဓမ္မသဝနာကုသိုလ်ဘုရားဝေပြည့်စုံသည့်အခါမိမိတို့ကုသိုလ်ကိုမြဝေရခြင်းပတ္တိဒါနာသူတစ်ပါးကုသိုလ်ကိုသာဓုခေါ်ရခြင်းပတ္တမောဒနာအစရှိသော ကောင်းခြင်းမင်္ဂလာကုသိုလ်စေရနာတွေကြောင့်မိမိတို့မျိုးရွာသာသနာကိုစောင့်ကြတော်မူရသည်သံဃာတော်ဘောင်ရှင်ကောင်းတို့နှင့်သာသနာတော်ဝင်သီလရှင်များမြို့နေသူအပေါင်းရွာနေသူအပေါင်းအိမ်နေသူအပေါင်းမြတ်မောတရားနာတော်ကောင်းတို့၏ကိုယ်တွင်ကိုယ်ပါသဒ္ဒနာတို့၌မကောင်းသောဘေးနိဋ္ဌယံဆွေအန္တရခသိကိလုညညာဝေကွာကြ၍ အသက်ရှိနာခင်ကြမချမ်းသာခြင်းစရှိသောဣဒ္ဓမင်္ဂလာကောင်းကျိုးစာပြာနှင့်မေဖို့အနိဗ္ဗာန်ကိုလင်းမြန်စွာဆက်ရောက်မျက်မှောက်ပြုလွယ်နိုင်ကြပါစေ။အာမန္တိသန္တာရဝဋ္ဌဒုက္ခတောမောစနထာယ တိပါရဏိနာအဟနုတ္တပုပ္ပင်ကမံအချင်းငါသမနာကတံဥဘောပထသီလံသမတိယာမိရှင်မယတတိတော်တိဒုနာတိယေသန္တရာဝတုကပေရုမကင်ဝေယမံ ဉာဏိကံကိုဤတန်တောင်းတမူလာကြ၍သုဒ္ဓမြတ်ဖရာပြင်းညထားသောဥဒ္ဒန္တရဏံဂိသာမိဓမ္မန္တရဏံဂိသာမိသံဃံတရဏံဂိသာမိဗုဒ္ဓတရဏဂုံ ကိုလုံးချုံဤယုံရှိကပါ၏ခရာဓမ္မကရဏဂုံကိုလုံးချုံဤယုံရှိကပါ၏ခရာသံဃာကရဏဂုံကိုလုံးချုံဤယုံရှိကပါ၏ခရာ ဒုတိယမိဘုရားတရဏံဂိသာမိဒုတိယမိဓမ္မံတရဏံဂိသာမိဒုတိယမိသံဃံတရဏံဂိသာမိဘုဒ္ဓယတနာကိုဝေယနခာစိကပါယိဗျာ ဓမ္မယတနာကိုးဝေယနဖာရှိကပ္ပဟိဗျာသံဃာယတနာကိုးဝေယနဖာရှိကပ္ပဟိဗျာတာတိယမိဗုဒ္ဓံတရဏံဂိသာမိတာတိယမိဓမ္မံတရဏံဂိသာမိတာတိယမိသံဃံတရဏံဂိသာမိ ဒုက္ခဂုံသိဟာသုံးကြိမ်ဥနေရှိကပါဟိတရာဓမ္မဂုံသိခါသုံးကြိမ်ဥနေရှိကပါဟိတရာသံဃာဂုံသိခါသုံးကြိမ်ဥနေရှိကပါဟိတရာ ဤသို့အားဖြင့်မယေတရိစ္ဆာရိတ်တာသူရကေလေဝတော်ပေနေအန္တရာယ်မောင်းယံကဲပေါင်းတို့မှကျွန်းလို့ကြောင်းကောင်းမြတ်တိကိုယ်ဝဲအာထာယဗရဏဂုံသုံးပါးနှင့်တကွာ အာလုံးသတ္တဝါကိုချမ်းမာချမ်းသာအသက်ရှိပါစေသက်ရှိကြောင်းတန်ရင်းလျှောက်မြတ်ကောင်းသိက္ခာကျင့်မလေးအာလုံးသတ္တဝါစီပွားယရနာခိုင်မာတုတည်မြဲပါစေ ရှိသွားတဲ့ရောက်ခိုးယူရှောင်းမြတ်ပေါင်းဒိဋ္ဌာကျက်မလေအာလုံတတဝအိမ်တော်မှာသာယာခိုင်မြဲရှိပါစေအိမ်တော်သာကြောင့်ကျင်းရုပ်ရှောင်းမြတ်ပေါင်းဒိဋ္ဌာကျက်မလေ အာလုံသတ္တဝါမြတ်တစ္ဆာမန်စွာစကားဆိုပါစေသစ္စာတိကြောင့်လိညာရှောင်းမြတ်ကောင်းသိက္ခာကျင့်မလေအာလုံသတ္တဝါလူရိစာရှောင်းကလောကလာရစေ လောကသာကြောင့်လူရရှာမြတ်ကောင်းသိက္ခာပြည့်မလေအာလုံသထဝါအနာဂံပမမြတ်သာကာမငြိမ်ပါလေကာမငြိမ်ကြောင့်မြတ်သာရှောင်းမြတ်ကောင်းသိက္ခာပြည့်မလေ အာလုံးသတ္တဝါအနာဂံပမယောရာရာဂငြိမ့်ပါစေရာဂငြိမ့်ကြောင့်ယောရှင်ရှောင်းမြတ်ကောင်းဒိဋ္ဌာရစ်မလေးအာလုံးသတ္တဝါအနာဂံပမမြင့်ရမာနာငြိမ့်ပါစေ မာနာငြိမ်ရောက်ညင်ရာရှာမြတ်ကောင်းဒိဋ္ဌာပြက်မလေးဤသောအဖြစ်မေတ္တာပြဋ္ဌာန်းသည့်ရှင်းပါတိလကိုမြတ်စွာဘုရား၏သီလပါရမီတော်သံဃာတော်တို့၏သီလသိက္ခာကို ကုသိုလ်သောအဖြစ်၎င်းအာယုံသာလူရှင်နေသာလူရှင်ကျော်ရည်လူရှင်ကြောင်းအလူရှင်ဓမ္မကုသာလူရှင်လောဘအဘိသူတော်ရှင်တရားဝင်သူတော်ရှင်တရားနာသူတော်ရှင်တို့၏ ကုသိုလ်စေတနာကိုဘုံပြုသောအဖြစ်၎င်းခံယူခြင်းလုံးစောက်ပြီးပါ၏ရှင်ဘုရားအပမတေနာမမိမရမဖို့မစမိမိတို့သာနာဝလုံနာနိဗ္ဗာန်သုံးတာရောက်ရောက်ကောင်းမြတ်သောတဏှဂုံသုံးမှရှိပါလေလားနဲ့ ဓမ္မပူဇာအာယုသွားဒါနလေးသွားဒါနပြောရည်ဒါနကြောင်းဒါနဝေယဝိသဒါနဘာဝနာမယပုံညာကရိယာကုသိုလ်စေရနာတိချပါမောလာဟု၍အာယာจิตာအောင်မိမယမူအပမာရတတိတရားဖြင့်သမ္မာဒိဋ္ဌာယနိကသနိကယာဒီဘဝတိုင်အောင်မုဋ္ဌပတ္တေကြည်ကြည်ပြေဆုံးရပါစေကုန်တည်း နဲ့ပါဘုရားလေးဖြုတ်ထားလိုက်သာဓုထဲမှာဥပပယမမပယတေမပယကောင်းမပယဆိုတဲ့စကားစုပါပြီးတာပါဒါကြောင့်တရားဟောတော့တတိချလိုက်ရင်ဘုန်းကြီးတို့ပြိတ္တာသာဓုတရနာပါဘုရားလည်းမထက်နဲ့ဘူးလည်းမချဘူးပါဘုရားထက်ကဥချတာမရေမကြည့်ပါဘူးဒါပေမဲ့ဥချတာမငြိမညွတ်ဖြစ်လို့ကြည့်မကောင်းဘူးခုဟာသီလပိတပ္ပချာမှုဥချတာထား နောက်တရားပွဲမှာတော့ဖြင့်ဒါဦးလည်းမချနဲ့ပါဗျာလည်းမထက်နဲ့တရားဆုံးမှဥချပါ။ဒါယနေ့ဘုန်းကြီးတို့အာယုံယူနှလုံးသွင်းထားတဲ့တရားကသုတ္တနာပိဋကခုတ်ကနိကေဓမ္မဗရပါဠိအဋ္ဌကထာပင်နာရှိတိတယောဇနဝတ္ထုသုတ်တံခောကံကြမ္မာအကျွေးပေးဖြတ်ဤတရားတော် ဒီနေ့ဘုန်းကြီးတို့ဟောတာပြညိုကြမှာကကံကြမ္မာအကျွေးပေးဖြတ်မိတရားပါတရားတို့တရားဟောကြားမိဖြစ်၍ဤရှင်တော်ဤပရိနေတတနာမြေတခွင်တွင်တတနာပြုခွင့်ရအောင်ကိုလရွယ်ဆရာဘွားဘဝလည်းနှလုံးပကုံလည်းနဲ့တေဝါဘာသောကစီနဲ့နဲ့လူချေအောင်ကြည်လင်လာကြရလို့ ဤရှင်နမေသာရဲ့ကဘဝတပါပြောင်းသွားွယ်လွန်သည့်အနန္တကျေးဇူးရှင်မြတ်မိခင်တော်တော်မေကာတွေ့ကျုံငါတုံတော်ဘဝရှင်မြတ်ဝသင်္ကန်းနဲ့ရှင်ဟံပြုနေရရလို့ယနေ့တိဟုမင်္ဂလာမဟာကြီးဟိတာမဟာပညာတော်အကျိုးနေဓမ္မသဘင်သူတော်ရှင်တို့ခုမြင်ခွင့်ရသလို့ အာယဝံပြောကုမျောခွင့်ရတော်မမူရှားသည့်မိခင်ကြီး25နှစ်တာကာလပရိယတိဓမ္မတွေရွယ်ဆောင်လို့နှစ်ပေါင်း30ကာလပฏิပါတိချင်းစခန်းတို့ဖြင့်ရှမ်းကချင်ကရင်ကရမွန်ရခိုင်မြန်မာမကြရည်တော်မူပါတိုင်းလာများနဲ့ဂျပန်အင်္ဂလန်အမေရိကန်ကနေဒါနိုင်ငံများတို့ မဟာတတိပဒံရာဝကြပေးသူတွေရဲ့လို့ယနေ့မြမြင်သူတော်ဖြစ်လို့ခုံယူခွင့်ရသလိုအာယဝံပြောခုံယူခွင့်ရတော်မမူရှာသည့်မိခင်ကြီးသာဓုသုံးမဲ့သုံးတစ်ပါးဟောကြားညွှန်ပြဒီမှာတတိပဌာန်တရားဓမ္မဟူလေကိုတိရိမင်္ဂလာမဟာကြီးဟိတမဟာသိညာတော်ကျိုးနေဓမ္မတပင်အကြ မဟာပညာတော်အကျနှင့်ဓမ္မသဘင်သူတော်တင်တို့နာယိမတာအထုခွေရသလိုစကမင်းမိနစ်ပိုင်းနာယိပိုင်းများကြာနာအထုရှိမခွင့်ရတော်မမုံရှာတိမိခင်ကြီးလက်တော်60သိခါတော်40အတွင်သာပင်ဒီလပိုင်းသာသနာ့ပြင်အနန္တုတမတိတိတ်တရားသောကုသိုလ်မေရလာတော်တို့ကို ဘုန်းကြီးတို့ပကုတ်တိုင်းဖြူမြုပ်ပင်ပြန်လာမဟာဒီသာသနာရေးကာဖွင့်လက်ကာပြည့်ဘုရားလေးမျက်နှာလလကမြယာရှင်လူယောဂီသူတော်ပြုတို့အားတကုတလဝတွင်၃လပေါင်းလေးလရပေါင်း120ဝင်းချင်းမရှိကုသိုလ်ပြည့်အခါမဲ့မနတနိတာမိရေဖြစ်ဖြစ်ဒီတို့ပြည့်လူတ္တမတ္တ24နှစ်ရာပြီရှိခဲ့ပါပြီ။ အဲ့ဒီတက္ကနာမယံသာမေတိလာရှင်ဟောလို့တဲ့ရှင်ရသောပါတုတို့အားသင်္ကန်းတိပရိခရာဝတ်ထပ်ပေးလူခဲ့တာ24နှစ်ရာသီရှိခဲ့ပါပြီ။ဖြူမျိုးလိုက်ဆရာ900ကျော်တန်ခါတော်တို့အားတနေ့တွင်တစ်ကြိမ်ဝါဇုပိဇဝါဇုလာပိဇရှိရနေရောက်တိုင်းဓမ္မောက်သံတက်လက်သောဘသွံတက်လက်ဥံသွံတက်လက်ယူယူသွံတက်လက် ဤလေးခွဲနဲ့သံဃာပေါင်းဇာယရမေလျာလမတိတကောင်းကျော်တာလေးလူတန်လက်တာနဲ့ချက်လေးနှစ်ရာသီရှိခဲ့ပါပြီယခုနေ့တော့လူတွေရှိပွားရချတဲ့ဆွမ်းလောင်းသူနဲ့တဖြင့်သူမျိုးလုံးဆိုင်ရာ900ကျော်သံဃာတော်တို့အားမြန်မာလာချန်လေးရဲ့နေ့ရောက်တိုင်းရောက်တိုင်းတလတစ်ချိန်တစ်ချိန်တစ်ချိန်နဲ့၃လောင်းကျော်လေးတောင်းပြီလို့ အာယုသောတုတံငတ34တာ38လရာပြီရှိသွားပါပြီအခုလိုတရားဟောသွားတဲ့မြို့ရွာဒေသတွေမှာချက်ပြုတ်ကျွေးမွေးဆောင်ရွက်တဲ့လွယ်ကူပါကမြို့လုံးရတန်ကဆွမ်းလောင်းလို့ပဲတာ34မြို့လည်းရှိခဲ့ပါပြီမြန်မာပြည်တန်ခါတရားကျော်စာသင်တိုက်တွေလက်လှမီယာ1000 1000ရလူတန်ခဲ့တာ690ကျော်သွားပါပြီ ရိတ်တာတွေတသောတသောကြတုခဲ့တာလက်လမ်းမရပေါ့ဒိတ်ကပေါင်း60ကျော်သွားပါပြီအမေရိကရောက်တဲ့ကနေဦးကြပြီးပြည်မြန်မာမြန်မာဗုဒ္ဓဘာသာဗျာတမဲကျွလို့ပထမအကျင့်ရငွေတသိန်းလွန်ခဲ့သောရတ္တတတပတ်ကဒုတိယအကျင့်ရငွေတသိန်းအေးအဲ့ဒီစကားကိုစိတ်ဝင်စားလို့မန္တလေးမြို့ကိုလာဝဲမပြုံးကြည့်မိသားစုတို့က တပည့်တော်တို့ကတပိတ်သေးတော့သိချပြီးမလူနိုင်ဘူးငါစစ်တတောင်းကြတတောင်းကြလူပြရားတိဆိုလို့တို့လူသာတော့3လပဲရှိပါသေးတယ်ဘုန်းကြီးကအခုကျုံလုံးကိုစိုင်းပြီးတော့တို့ရဲ့အလူပြီးများအောင်ကြံ့ွေတသိန်းဆိုပြီးတော့စိုင်းလို့ထားပါအဲတော့တဲ့ဘုန်းကြီးတို့ရဲ့ကုသိုလ်တော်ရရဟာအင်္ဂလန်ဂျပန်နိုင်ငံဘုန်းကြီးကျောင်းတွေမှာထိုက်တယ်လို့လူပဲဒါသုတ္တပေါင်းသိန်း100ကျော်သွားပါပြီ အရိကုသရမင်္ဂလာတော်တွေကိုယနေ့မြဲမြဲသူတော်ရှင်တို့သာတုခေါ်ခွင့်ရသလိုအာယဝံပြောသာတုခေါ်ခွင့်ရတော်မမူရှာတိမိခင်ကြီးသောမိခင်ကြီးပြည့်စုံဒီမှာဘာဝါယိရှင်မြတ်ဝတ္တကလည်းရှင်ဟံပြုတော်မူလို့တတော်ခဏချေဝါတော်တုတ်ရေယဘဝနာထသံလွန်လေးပြီးဖခင်ကြီးဥတ္တမိကသောမိကနတ်ကြနဲ့ယနေ့ နိုင်ငံရောဓမ္မဂတိကတွန်းတေးဆရာတော်ဤကမိတော်ဥတော်ညွန့်အဝယ်အပါအာလုံးသောတရားနာသူတော်ချင်းတို့ဤမိခင်ပါခင်ဆွေချင်းမျိုးဆက်ပေါင်းတို့ကိုကလမွေကလဟုကယေရှုကစိတ်ညော်၍တရားနာဖိတ်ခေါ်မည်မာတာပိတရောပုဗ္ဗတာဒေတိတံဓမ္မဒေသနာ သာတတနာအာကံကဝနာသူနာတုဣဒမန္တပံမာတာပိတရောမိဘယေသူမြင်လို့ဥကိုယေစုအမြောလွန်တိဘော၍ဣတောရတလူတိုင်းကလည်းမေညာမမေဘဝင်ခွေလည်း နေယုနယမရဏသိမေမမေအနာခောတိတာကြောင့်လူရပြေထားလိုက်ပါသွားတဲ့ကာလမြတ်ကျော်ကမေရောမေရောမြတ်နဲ့ယနေ့နာမဓမ္မပရိကတွန်တိဆရာတော်ဤနန္ဒကျေသူရှင်ဖခင်ကြီးဥတောင်းညောဒုမရဝယဟန်မေဤတော်ချင်းကိုလို့ဤညွန်တာဖြစ်တော် ဥမမောင်နှင့်တကွာဥရိကျော်စရှိတော်တရားနာပရိသတ်ပေါင်းတို့၏မိခင်ဖခင်ဆွေချင်းမျိုးဆက်အပေါင်းတို့သည်ဤဓမ္မနာပံဓမ္မရှိကြီးရိုက်တော်ဒီကိုအနိယုပြင်တက္ကရှင်တိပလင်ဝေနာမဟာယံဘုံတိုင်းယံဘုံမြို့တဘုံမြို့တင်မြောက်ပိုင်းမြို့နယ်51ရပ်ွယ်မြောက်ဝိမင်းကြီးတလား နိုင်ငံကျော်တွင်တေအိလကဆရာတော်နဲ့တန်ဃာတော်များစံတော်မူရာဤလိမင်္ဂလာမာတိယတာလေးတကြောင့်ဒီယရဏဓမ္မပိမန္နောအတွင်ရှိသောဇာတခန္ဓာကမ္မတကဓမ္မတာကြောင့်ရှိရိယာယသန္တရဘဝဘုံတဏှရှိကာ အာဘန္တောအနာသမုံတပါခြေရဏထား၍ရှင်အာဝံကျော်ခိခေါ်နေရန်နာယံကြာယခဏတော်နှင့်ဆိုရင်လည်းကြာလာရောက်ပါ၍ဘုဒ္ဓတာဘာဝရှင်မြတ်ဝတ္တရံဖြစ်တေရန်ခြေယုံပလင်ဘဝေညာဟုပုံမြူ တေလူရှတသာယဟံဤဒေဝိတံရှင်းမေကိုတသဘောထား၍ဟောကြားတော်မူအပ်ပါပေတော်ဓမ္မာဒေသနာသုံးလုံးမိတ္တကငါယနိကေကိုယ်ပဲငါဓမ္မကနာရှင်းတော်လေးတော်မှာပါဝင်သည်တယောဓမ္မဝတ္တုသုတ်တာတယောဆန္နဝတ္တုသုတ်တာသော ကံကြမ္မာကိုကျွေးပေးချမည်ဆိုတဲ့ဓမ္မကထာဒေသနာတော်ကိုသူနန္တုကြည်သာဆွေပြအာရဝံပြောသာတော်ဓမ္မောက်ကောင်းကျိုးရောက်အောင်ဝံမြဝန္နာအပြေကလေးလာရောက်ခါနာကြနိုင်ရပါစေကုန်တည်း ဘူးမချနဲ့ဘာဗျာမတက်နဲ့ဤကလည်းမိဘဖိတ်ခေါ်တာကြရတဲ့တရားနာပေါင်းလို့အားလည်းပဲနတ်သူမိဘတို့မှမွေးဖွားဆင်းသက်လာသူတွေဖြစ်ကြလေတော့ကြောင့်လောကမှာအလျောက်ပြပလျောက်ယူရနိုင်တဲ့မရမိတ်မှာပလျောက်ယူယူရနိုင်တဲ့သာသမီဘလောက်မွေးမွေးမွေးနိုင်တဲ့ဒါပေမဲ့တကူတဘောက ယောကလပုံနာမစိနမစိတံလေးရှာမေကဗရိယတေယောကမောရိယလာဟုဂျပန်နိဘောပိလိအင်္ဂလာအာရှာဘုဇောရောပအမေရိကရှမ်းကချင်းကရင်ကရဘုံရခိုင်မြန်မာတက်ချီတတဝတိုင်းမှာပြည့်တကူတဘဝမေဆိုတာတယောက်အဖေဆိုတာတယောက်သာရှိသင့်ပါတယ်မှန်ရလားဗျာ လောကမှာတဲ့မိဘနှစ်ပါးဆိုတာရင်စားပြန်မရနိုင်တော့ပါဘူး။ဒါကြောင့်မိဘရဲ့ကျေးဇူးကိုတစ်တိတ္တရာသမနှစ်လက်ထရာရှိကဇာယနာကျေလိုချင်တာပေကုန်ရတယုနှစ်စုမိဘကျေးဇူးအနန္တတွေကိုစပ်ပေးနိုင်ရပါသည်။သုံးဘဝတစ်ပါးပြောင်းသွားွယ်လို့လေကုသိုလ်ရဲ့ပြုတာလို့ခေါ်တဲ့အမြဝေရဲ့ နတ်တွေမိဘဒေဇရောနာတာတွေကိုစပ်ပေးနိုင်ကြပါစေလို့မေတ္တာတတိရှင်းရှိခြေကထားလို့ခဏိဟာနေဟောင်းလုံးမြတ်မေတ္တေကိုအကျိုးထောက်တဲ့မဟာသိညာအကျနေဖြစ်ပါတယ်။ဒါကြောင့်နဲ့သင်္ကန်တဆိုတဲ့ပါဠိကသင်္ကြံဒါလိုလက်အိပ်ပဲထွက်ပါသင်္ကန်တဆိုတာပြောင်းရွှေ့ခြင်းအနဲ့မို့ 1362ခုနှစ်မှတည်1363ခုသို့ပြောင်းရွှေ့တာကိုသင်ကြားပြောင်းရွှေ့တာကိုဘာခေါ်တယ်လဲအေးသင်ညာလို့ခေါ်ပါလေပြီးတော့အတာကူတဲ့တကူကိမ္မာမေတဲ့ဟောအတာဆိုတာလေတေကမိတဝအေတိမိတတိဘောတတိတိအတာ 1362ခုနှစ်တာမှ1363ခုတို့ခုပြောင်းတာကိုအတာခေါ်တယ်။အဲတော့သိညာအတာခုမှာဘုန်းကြီးတို့တရားဓမ္မတွေကတော့ရောရှင်ဝဲတွေကိုပဲရှားလို့ဘုရားလိုတော်ကြပြီမင်္ဂလာမကြီးဟိတ်တာမှာဝိပဿနာသိဉာဏ်ကြကြ။ဘာသိဉာဏ်အေးဖောင်းနာလေးပြောက်အင်းနာလေးပေါ်လာ။ ပိညာလေးပြောက်အောင်သားလေးပေါ်လာအဲ့ဒါကိုရှုစိုက်ကြည့်နေတာဟာဒါအဖောင်းကအပိအပိကအဖောင်းဥပြောင်းတာကိုဘာခေါ်ပါလဲပညာကြတယ်ဥပြောင်းနေတာကိုဘာခေါ်တယ်တခါရုပ်ဖြစ်လိုက်နာဖြစ်လိုက်နာဖြစ်လိုက်ရုပ်ဖြစ်လိုက်အဲ့လိုဥပြောင်းနေပြီးတော့ရုပ်တက္ကနာတက်လဲလို့အတားကျနေပါတယ်ပါကြတယ် အဲ့ဒါကြောင့်ဆိုလိုက်နေဟောင်းလုံးမြောက်နေသေးရောက်သွန်တောင်းမင်္ဂလာရှိပါသေးနေဟောင်းလုံးမြောက်နေသေးရောက်သွန်တောင်းမင်္ဂလာရှိပါသေးနေသေးမင်္ဂလာစိတ်အခါ စိတ်မှမြင်မဲ့กินပါစေေဖောင်းလေးရုပ်ကနေပေါ်ပြောက်ပင်လေးရုပ်ကနေပေါ်ပြောက်အဲ့တော့အဲ့ဒီပုံမှာသူငါတော်ရဲ့ကြမိခါတဲ့ဝိညာဉ်လိုက်ပြလူနာပြမတတ်သွားဆိုတဲ့အစွဲမရှိအစွဲအဖြစ်နဲ့ထွက်တာကြောင့်တာချင်းချချင်းစရှိတဲ့ကာယထုဇရိုက်ဝจิတုဇရိုက်မနောထုဇရိုက်တို့ကင်းနေတယ်မှတ်ရလားအဲ့ဒါကြောင့်ဘုန်းကြီးတို့ကလည်းမှတ်ရ နှစ်တဲ့မင်္ဂလာလို့ခေါ်လာတိုင်းတဲ့ယုတ်ကံလေးပေါ်မှာစိတ်ကလေးတွေကရှင်ရဲ့အေးမြကြည်လင်ပြီးတော့နေတယ်။ဒါကြောင့်နှစ်တဲ့မင်္ဂလာချိန်အခါစိတ်မှညင်မဲ့ကင်ပါစေ။နှစ်တဲ့မင်္ဂလာစိတ်အခါစိတ်မှညင်မဲ့ကင်ပါစေ။ တနှစ်ပတ်လုံးစိတ်ဖြူဖုံးရှင်ယုံကြည်သာရှိကြစေအေးပြမတ်ကမြို့ရဲကရွာရဲကလူတွေလုံးမူမူရရအေးဘုရားမရာဆိုပြီးတော့ကာယကံဒီကံမနောကံဆိုတွေမအကျွေးတွေရှင်ပြီးတော့မှဖြူရှင်ဖွေးရတဲ့စိတ်ကလေးတွေနဲ့အေးမြကြည်သာမှုရှိကြပါစေ။ ဒီလိုအဓိပ္ပာယ်ကဒါကြောင့်တစ်နှစ်ပါလုံးစိတ်ဖြူဖို့ရှင်မြုံကြည်သာရှိပါစေသတ္တဝါမန္တမယကျမ်းမာကြအေးမြချမ်းသာရှိပါစေ အေးလောလောလောလောပုဂ္ဂိုလ်နောင်နောင်ရင်လို့ဘာမှမရှိဘူးသွားတတိထိုင်တတိရတတိအိတ်တတိစားတတိဇမယိမြတ်တာရာကသဝေသဝေသမင်ထုံကောင်းကြီးရုံမြတ်တာတဲ့ဖြစ်ပေါ်လာရုပ်နာကိုအေးအေးလူလူမဘူးမပင်မကြောက်မကြရှုမှတ်ပါများအားထုတ်ပြီးတော့နေတဲ့ထွက်တာကြောင့်ဘုန်းကြီးတို့ပြိတ္တာအားလုံးပေါ်မှာဤချမ်းချီလည်မှုတွေလွှမ်းခြုံထားတယ်တတဝါမှန်လည်းဗျာ ကျမ်းမာကြအေးမြတ်ချမ်းသာရှိပါစေသတ္တဝါဟုသည်၍တရားတွေ့ချမ်းမြေ့မင်္ဂလာရှိပါစေသာဝတိမှာလူနေကိုယ်ကလေးရှိငါကလေးကတော့တာဝနဂရသာနာကဆိုတဲ့ရိယာတွေ နဂရီကလည်းမက်တီဖို့ရောက်မဖြစ်သေးတော့လည်းပဲမရောက်ဖွေမနီးကရယာနာခေါ်တဲ့သူတော်ချင်းဆိုတော့တိတ်ပြီးတော့အေးချမ်းချီလင်းရတယ်တဝုတဝုအနောက်ရှက်တွေ့တာအပြည့်ရှိအထွန်းအတိုင်းပုဗ္ဗခါစောင်းချိတ်တို့တာမရှိကြတော့သာဝတိပြေခொနကလေးလူနေများလာသည်ငါဂရေမအရိယာဖြစ်ကနေကြသည်နဂရေကကလျာဏမုတ်ချဖြစ်တော်သည်သဗ္ဗအတ္တိသာဝတိ သဗ္ဗံလို့ဆိုအတ္တိရှိတဲ့ဤဒီတို့ကြောင့်သာဝတိသာဝတိလို့ခေါ်တယ်။လောကုတ္တရာပိုင်းဆိုင်ရာအရိယာပုဂ္ဂိုလ်တွေလည်းမြောက်များရှိတယ်။လောကီဘက်ကလည်းပဲစားကြ၊ပေါက်ကြ၊ဝတ်ကြ၊သုံးကြ၊သွားကြ၊လာကြ။အလုံးလုံးပြည့်စုံတဲ့တွေ့တာရောက်သဗ္ဗံအတ္တိသာဝတိသဗ္ဗံလို့ဆိုအတ္တိရှိတဲ့သာဝတိအလုံးလုံးရှိတယ်။အဲရတိတိမင်္ဂလာမာတိဟိတကြီးမှာလည်းပဲ မပူမနေမကြောက်မတာအေးအေးလူလူရှုမှတ်ပါများအထုတ်ကြလို့စိတ်ဓာတ်တွေအလုံးချမ်းမြေ့ကြည်သားလို့မင်္ဂလာပေါက်ခါညောင်းပါစေပေါ့ဆိုလိုက်သတ္တဝါဟုသည်၍ဆရာတွေချမ်းမြေ့မင်္ဂလာရှိပါစေနှစ်တဲ့အကျိုးမင်္ဂလာဆုတောင်းဖြင့်ဘုန်းကြီးတို့ရဲ့ဓမ္မသဘင်ဖွင့်လက်ပြီးပါပြီ ယနေ့သူတော်ရှင်တို့အားဘုန်းကြီးတို့ကဓမ္မအမွေတရားအလူပေးမှာကပါတယ်လေကံကြမ္မာအကျွေးပေးပြနေတရားဒါကြောင့်ငါအန္တလိကေနသမုဒ္ဒမေစေနာမဝတ္တနာဝိကရပါဝိတာနာဝိသတိသောသာဂတိပရိသောယထာတိသောမုဒ္ဒယပါပကမ္မာ အဲ့ဒါကမြန်မာသာပါဠိဘုန်းကြီးတို့တက္ကတာသာနေအပြင်နာတဝိချေနသမုဒ္ဒမေချေနပပဒနာဝိဝရံပဝိသနာဝိจတေသောသောဇဂတိပတိသောယတတိတော မုတ်ေယပါပကမအဓိပ္ပာယ်ကဇမယဟသုံးမဟုတ်ကလူနာပြမတ္တဝါတို့ဇမလျောက်ခါရောက်က တောင်အောင်ပုံးလည်းယုခွန်အားကိုဒီလိုယုမဖြစ်ရေပင်ဆုတ်တုံနဲ့အငုတ်ကြီးလိုယုမမြဲကောင်းကင်ပြန်တဲ့ခက်တဲ့ပါဠိမလွန်နေတဲ့တေမင်းငယ်၍အလင်းစရိမနိယယခန္ဓာပြိုကွဲ၍အောက်ဝဲသည်ခြင်းပဲမလျှောက်စားသည်လို့မဏိဆရာတော်ဘုရားကြီးကရေးတတ်ထားတော်မူခဲ့အတိဘယ်ကလူမျိုးတရားတော်ပါလွားပြီးအကြည့်အငယ်အရွယ်မရွယ် သုံးတဲ့ဘုံနဲ့ရှိရတဲ့ဒုဒုငါငါတတ္တဝါတွေဟာကောင်းတဲ့ပြုတော့ကာယကနှုတ်နဲ့ပြောတော့ဝစီကစိတ်နဲ့ကြံတော့မနောကအရိကုနှုတ်သိကြတဲ့သုံးပါးသောကံအကျွေးတွေမာရကိုဘွားခတ်ပြီးတော့မပေးပဲနဲ့ကံကြမ္မာမမြင်တဲ့နေရာဟိုသမုဒ္ဒရာရေနဲ့အောက်ကြမြင်မှာတကောအိရိပဘိညာဆိုင်နဲ့အဲအဲ့အခါလဲလက်ွက်မန္တာ ဒါတွေအသုံးပြုပြီးတော့တွားရပုံအောင်နေတော့လည်းပဲကံကြမ္မာကိုကြွေးကပြေမလွတ်ပါဓမ္မမို့ရင်တဲ့ဘိုးတောင်းကြီးတဲ့ကိုနဲ့ဆိုင်စွာဖောက်ထွဲမိတကားလားဟောဒီပါပဲယင်အဲကလည်းလက်ခွမန္တန်ဟုတ်ပြဲသုံးပြီးတော့ကံကြမ္မာမမြောင်ပုံတော်လည်းပဲယုံထွက်လို့မရနိုင်ပါဘူး ဓမ္မမဟုတ်ကဓမ္မနာကျူးပြီးတော့တိမ်ညွန့်ခုကားစားလို့ကောင်းနေတလဝမှာတက်ရောက်ွယ်နေတော့လည်းပဲကံကြမ္မာမမြင်အောင်ရဲ့လို့လွဲဖယ်၍မရပါကံကြမ္မာအကျွေးရှိပြရစရာကံကြမ္မာအကျွေးရှိရဲ့အေးပြရစရာနဲ့အဲ့ဒီကံကြမ္မာအကျွေးကိုဖြတ်တဲ့နေ့ကတော့ယနေ့ သူတော်စင်များအထုတ်ရှုပွားကြတဲ့ဝိပဿနာတရားဘာတရားလဲဒါနာကကာယမအတွေ့မပြတ်နိုင်ဘူးသီလကကာယမအတွေ့မပြတ်နိုင်ဘူးသမထကကာယမအတွေ့မပြတ်နိုင်ဘူးဟောဒီဝိပဿနာနဲ့မဲ့ဖို့ကသာလင်ကာယမအတွေ့ပြတ်နိုင်တယ် အဲတော့အညာကိုင်းတော့အပြင်ပြောရင်ဝိပဿနာဟာကံကြမ်းမှာအကျွေးပြဖြတ်တဲ့နေပါပဲဝိပဿနာလုပ်ငန်းဟာပါလေအေးဝိပဿနာကံကံအကျွေးဖြတ်နိုင်တယ်လို့ကောက်ချက်ချတာအဲ့ဒါနဲ့ပတ်သက်လို့မြတ်စွာဘုရားကိုရောမြတ်ရွှေလက်ထက်တော်နေရာကာလတုန်းကသာရဏဝန္တယဟန်တာမဏိတို့ဟာရှေးဥစွာပฏิပါဆိုတဲ့ဝိပဿနာတရားအားထုတ်တော်မူကြရတယ် မိစ္ဆဝဂီ၅ဦးကိုကြည့်ပါအေယတိယတသရိတာမှုရှိတဲ့ငါတင်ငါရောက်သောပုဂ္ဂိုလ်တွေဘာသာဝဂီညီနောင်သုံးချက်ရှင်ရာဟုလားရှင်အနန္ဒာအဲ့ဒီပုဂ္ဂိုလ်တွေကြည့်လိုက်တဲ့သံသာလနာအမိုင်းဥမှာပฏิပတ်တိအလုပ်ကိုအထုတော်မူကြရအဲ့ဒါတတိပ္ပံဝိပဿနာပါပဲ အေးဒါကြောင့်လည်းဘုရားရှင်လက်ထက်တရိယာကာလတုန်းကသာသနာဝန်တန်းရဟန်းသားမလေးခုခေတ်သီလရှင်တွေထက်အဲ့ဒီပုဂ္ဂိုလ်ရဲ့ရည်ရွယ်ချက်ကတိကန္ထဒူရာဇာပေတွေပို့ချဆောင်ရွက်ချဖို့သင်ယူကြမယ်။နှစ်ဝိပဿနာဒူရာတရားဓမ္မတွေဟောပေါ်ညွှန်ပြအထုတ်ရှုပွားကြရမယ်။ရည်ရွယ်ချက်ဗန္ဓမျိုးအကျဉ်းယုတ်ကတော့ဇာပေတာဝန်ရဲ့တရားတာဝန်ရဲ့ ပါနဲ့ပါအဲ့ဒီနှစ်ခုဟာသာသနာအလုပ်ပါပဲဟုတ်ပလားပြိတ္တာအေးဒီတော့အခုခေတ်ဒုံလဘခေတ်လို့ခေါ်ရမှာပါပဲဘယ်မှာကြည့်လိုက်နေတဲ့သင်္ကန်းတွေရဲရဲတောင်းတဲ့ဒုံလဘတွေတလွားသားပေါ့ဒုံလဘပဲဖြစ်ဖြစ်ဒုံလဘပဲဖြစ်ဖြစ်ပေါ့ဗျာသာသနာတော်ဘာဝင်ရောက်လာရင်တော့တိစာပေနှစ်ဝိပဿနာဟောဒီနှစ်ခုတစ်ခုကိုလက်ကင်ပြုနိုင်တာ ဒီနောက်တို့ဇက်ကမပြည့်ဘဲနဲ့ထီရန်လာရှာရှင်းလို့လက်ချာညပ်ပြီးတော့ရွာရိုးရှာယူမှာတော့ဒုံလပထားလပုံပဲဖြစ်မှာဟုတ်ပလားအေးခုကကပြောကြတယ်ယောက်ျားတွေတပည့်တော်တို့ဒုံလပသင်္ကန်းရှိတာဘယ်နှချိန်ရှိဖို့ဘုန်းကြီးတို့ကတော့ယွန်လုံးလို့အချိန်တရားရှိတယ်စာပေတရားဤနှစ်ပါးမှာအမထုံနိုင်ရင်တော့နမချမ်းလို့ဝန်လုံးဝင်ထွက်လို့အတွက်သာသနာဈေးဖြတ်တာပဲရှိတယ်ဒါဒုပရိတ္တတိခါရတယ် ဒီကိစ္စပြန်လန်းလေးဝတ်ရရင်ဂုံယူနေကြတယ်ဘာလို့လဲဘုန်းကြီးကလူသားတဲ့ချပြောမကောင်းလို့ဟုတ်ပါလားအဲတချို့ကြတော့မျိုးသမီးများအိမ်တော်ရှင်နေတယ်ကိုယ့်ရဲ့ရှင်နာဆိုင်ကုန်းအသုံးချမရတဲ့ယောက်ျားကိုချောင်းခေါ်လာဖရာရောဖရာတပည့်တော်ပြမွန်းတဲ့နေမကောင်းလို့သာသနာ9ရက်လောက်ဝင်မရသာသနာတလလောက်ဝင်မရဘုန်းကြီးတို့ကတော့သနေတာတွန်တဲ့အိမ်ကလို့ပြောမြတ်ညမဟုတ်ဘူး ကပြက်ပြက်ပြောလိုက်တယ်ဒါလည်းနေရောက်ကြအာမိုးခိုင်းတာဟုတ်တယ်လေနေမကောင်းလို့ဆိုရရှင်ရည်ကြီးနဲ့လားသင်္ဃဟုတ်ပြီးတော့ဘာသာမှလည်းမသိသေးဘာတရားမှလည်းအာမတော်အိမ်ကပို့တာအမြဲအားထိုင်ကြပြီးအာကောင်းတော့ပါသွားတော့ဒုပရိသကိုယ်တာတယ်ကိုမဖြစ်နဲ့နေမကောင်းရှိတာရှိရုံပို့လိုက်တာဘာလို့ဘုန်းကြီးကြောက်လာပို့နေမကောင်းမှုဆိုတဲ့ရှင်ရည်ကြီးနဲ့စာပေလည်းမသိဘူးတရားလည်းအာမတော်ဘူးလို့ပဲငါခုံးရတဲ့ကောင်ကြောင့် တလေလုံးပေါ်ရတာသာသနာရုပ်ပြည့်ချင်းပြည့်ဖြစ်တာအဲ့ဒီဒုံလဘနဲ့နေမကောင်းမှုဆိုတဲ့စင်ကြီးပဲဘုန်းကြီးတို့ဂျပန်နိုင်ငံမှာ၃လ၄လမြန်မာမျိုးသားတယောက်ကတပည့်တော်တင်ကတည်းရဲ့ဥရှင်လို့အေးရတယ်မင်းတင်ကန်းနေပြီလေငါတင်ကန်းနေကိုပါလားငါနဲ့တူလာနေရမယ်ငါခိုင်းတယ်လို့တော့ဟာအဲ့လိုတော့မနေဘူးတပည့်တော်ကကိုယ်တော်ကြည့်ဖို့တဲ့ဂျူရီနာမည်အန္တရာယ်ကင်းပြီတင်ကန်းဝင်ပြီတငယ်ချင်းနေနဲ့နေပါ မင်းငါပါကောင်းမှလေကြားရှင်မောက်ရတယ်ငါကဘာသာရေးအတွက်ထမ်းပန်းရှိပြီးတတ်တတ်ဖြတ်ဖြတ်အပြတ်ဟောနေတဲ့ပုဂ္ဂိုလ်ရှိမင်းဒီလိုစကားမျိုးလာပြောတာကမားရေကောင်ဘယ်ကောင်ပုဂ္ဂလိကိုဒီလိုဘုန်းကြီးတို့ပြပြတတ်တာလောက်တာအခုကိစ္စဘာမှမသိပဲနဲ့အချင်းအရေးအတွက်များစွာနဲ့တင်ငန်းဟုတ်တာဘယ်နှကြိမ်ရှိပေါ့ ကိုယ်ကမိန်းမတွေကလည်းကိုယ့်ယောက်ျားရှင်လာချက်ကုန်သုံးချမရတာကိုတပါးတဲ့ကြောင်းလာပြီးတော့9ရက်လောက်တလလောက်ပုံမှန်ကြီးနဲ့9ရက်တလသူ့ဘာလို့ပြောတဲ့သလုံးနဲ့မပြောပြမနဲ့နဲ့ဘာဖြစ်လောကြီးဥပ္ပိရမိန်းမချံပဲနဲ့သာသနာတော်မှာအုပ်စည်းခြင်းရမလာမဟုတ်ပါလားအေးအဲ့ဒါပဲကိုယ်သာသနာကိုဖြည့်ဆည်းနေကြတာ အဲတော့ယဟတာမိတိနာရှင်မောဟဆိုတာတရားရှုနိုင်ရှုမရှုနိုင်သာပေတဲ့သာပေတဲ့နိုင်နဲ့မသိနိုင်တရားရှုမှာများကတော့တရားအထုတ်တရားအထုတ်လို့ပြောရဒါပေမဲ့စကားပြောတာလည်းကြည့်ပြောရအခုကကစီလိုအပေါက်ရှာပြီးလေလေတာကဆဆောင်းမရင်းနေတဲ့ကပ္ပိယကံကောင်းတဲ့ပေါက်စားကိုတွေ့ရင်မလို့ရဘူးတရားအထုတ်ရင်တယုတ်အာဒတယုတ်အာဒတွင်ပြည်ပအာဟုပစိန်လို့ဖြစ်သွားမယ် ဒါကြောင့်တရားရှုမှတ်တယ်ပါပါလေအေးတရားရှုမှတ်တာဒါကြောင့်တရားရှုမှတ်နိုင်ရှုမှတ်မရှုနိုင်သာပေဖြစ်ဇာလို့နေနိုင်နေမနေနိုင်တရားရှုမှတ်အဲ့ဒါတရက်နေနေတမနဲ့နေနေအမတန်တမိုးရှိပါဟုတ်ပါလားဒါကြောင့်လုံးဘဝမှာအချိန်ကြီးဆိုတာပြန်ပြီးတော့ရေးစားတောင်းလို့မရဘူးအခု1362ခုမဟာသင်းရအကျိုးလေးကိုပြန်တောင်းလို့ရတယ်ဘယ်လိုနည်းနဲ့မှမရတော့ဘူး ဒါကြောင့်လည်းအချိန်ဟာအင်မတန်တန်မိုးရှိလို့တန်မိုးရှိအချိန်ကိုဘုန်းကြီးတို့ကစနစ်တကျအကွက်မိမိအသုံးချတာဖို့ပဲဟောဒီသဒ္ဒနာတရားကတော့ဒါကြလည်းပြောရရင်ချီးကိုသေးပေါ့မကြအချိန်ကိုအကွက်မိမိဆိုပြီးတော့တိတိကျကျအသုံးပြုလို့အင်မတန်ကောင်းမြတ်တဲ့လုပ်ငန်းဟုတ်လားကာယံကာအတိလသမထသုတလုံးဟံသုံးမျိုးသည်ဘုရားမပွင့်တဲ့သာသနာဘခိအခါမှာလည်းရှိတယ် ပြီးတော့တဲ့ဒါနသီလသမထလုံငါသုံးမျိုးဒီတရိစ္ဆာန်လောကမှာလည်းရှိတယ်အဲ့ဒါဒါနသီလသမထလုပ်တယ်တရိစ္ဆာန်လည်းမပြောဘူးတရိစ္ဆာန်လောကမှာဒါနသီလသမထရှိတယ်တို့ဘုရားလောင်းတော်ယုံဘူးဖြစ်တဲ့ကာလတုန်းကဟောဖြာနေပြီဝိသေမြောက်ပြီရှင်သာရိပုတ္တရာရှင်မောဂလရှင်အနန္ဒာတို့ဖြစ်ခဲ့ကြတယ်ပါရမီရှင်တဲ့ဘဝခရီးတဲ့သူကြီးပန်တို့ပြီ ဘယ်လိုဘဝမျိုးရောက်ရောက်ကိုယ့်ကိုပြောကြားဆုံးမနိုင်မဲ့ဆရာသမားတချက်ကမိကိုကြတယ်အခုဖြံပြေဝေးမြောက်တွေကယုံပညာရှိဘုရားလောင်းခမရှင်းကတာဘုရားလောင်းယုံပညာရှိကသီလေပဋိဌာယဒိဋ္ဌတဏမဘလတရံတမဆွေတော်တို့ဘုံမေလင်းသောဒီလေသီလနဲ့ပဋိဌာယဒိဝေတနာလူဝတိတပေလူကြကုန်သောသီလေပဋိဌာယဒိဋ္ဌတဏ သီလတည်ပြီးတော့လူရသောအလူသည်သီလရှိပြီးတော့လူရတဲ့အလူသည်မဟာဖလာတရံကြီးကျယ်ဖွံ့ဖြိုး၍အကျိုးမြတ်လာပါပေတည်းနဲ့ဒါကြောင့်ကောင်းမွန်လာလေးတွေကဝါသနာမဖြောက်သေးဘူးနော်အဲတို့လောကလူတွေပြောရရင်အခက် အဲ့ဒါပြောတော့ဒိဋ္ဌိဖြုတ်ဒိဋ္ဌိဖြုတ်ဒိဋ္ဌိကိုနောက်မှဖြုတ်နတ်အုံးကြီးရင်ဖြုတ်ဘာရင်ဖြုတ်อ่ะအဲနတ်အုံးကြီးမဖြုတ်နိုင်တာဒိဋ္ဌိမပြုတ်တာဘုန်းကြီးတို့ကာယမတွေလည်းဒီထဲမှာဖြုတ်နတ်အုံးကြီးဆွဲတဲ့လူတွေမပါဘူးလားဟမ်ဘာကိစ္စဆိုပြောချတာဘုန်းကြီးတို့လည်းဆွဲတဲ့ဆွဲရမောင်အင်တကားတို့လည်းလေးတတ်တိုင်းလေးရချင်ရအောင်ပေါ့နတ်အုံးကြီးများဆွဲလို့ရမယ်ဆိုရင်တော့ကိုယ်လည်းပဲဆွဲစမ်းချင်တယ် အေးအဲ့ဒီမှာနတ်အုံးကြီးဆွဲတာကအိမ်တွင်မင်းမဟာကီရိရဲ့သူတို့ဆိုပေါ့တပည့်မောင်ရဲ့သူ့နမဘယင်ကတော့ကောက်မိဖုရားမြောက်လိုက်တော့အနိုင်ချင်းရပါမို့လားလူလူချင်းဆိုပြီးတော့တူတန်ပေးလိုက်အဲ့တော့ဘယင်ကဒီကောင်ကခုကလေးနဲ့မရအရဖမ်းပြီးတော့ကိုချင်းထုတ်ပြီးတော့မိရှို့တတ်လိုက်ဘာနဲ့တရားမိနဲ့တရားနော် အဲ့ဒါကိုတိုင်းပြည်သားကနမလည်းယူတယ်မောင်လည်းသတ်ပြစ်သေးလို့မကြည်မနှနဲ့ဖြစ်မှဆိုတဲ့အခါဘယင်ကလှည့်ထားလိုက်တဲ့သူတို့မောင်နှမနတ်ဖြစ်သွားပြီမိအေးသုံးကနာတစ်နမလည်းယူခိုင်းရသေးနှစ်မောင်လည်းသတ်ပြစ်သေးသုံးသူတို့နဲ့နတ်ဖြစ်သွားပြီဆိုတာလဲယုံရတယ်မိအေးဘဏ္ဍခန္ဓာတနဲ့တဲ့တို့လေသူတို့နတ်ဖြစ်သွားပြီဆိုတာဘသူကအမကပေးပြီပြောတာ ယုံကြည်သူတဝိရဲ့ဆွဲလန်းချက်လှည့်ထားတာကိုတွင်နိုင်ငံလုံးကလူတွေဗျာဘူးမတိဘာမတိချိုးချောင်းထောက်ထားချက်မရှိဘဲနဲ့ဆွဲလိုက်ကြတဲ့အုံဒီတဲ့အိမ်တဲ့အိမ်တန်းချီမှာအဲ့ဒီဆွဲတဲ့အုံဒီဘုန်းကြီးလာတဲ့ဟောဒီတိုင်ကိုရှစ်ထပ်တော့ခဲ့တယ်တိုင်းကလေးတွဲစားကြည့်ရတတလတလတလနှုတ်တင်လိုက်ရတာရီမျိုးမိတော့တော့မယ်ဆိုတော့ကြိုတင်ပြောဘူးသလားပြောပါတခါမှမပြောဘူးလို့လား တခါလေးမှပြောဘူးလားကောင်းပြီလေမပြောအားတာအိမ်ငါပစ္စည်းတွေရောလားပဲရဲ့အားလုံးပြောပါဟိုတင်နိုင်ကိုလည်းတင်ရအောင်လို့လေကြောင်းပေါက်တာခိုင်းလို့ရင်တင်ရမှာပဲဟုတ်ပါလားကောင်းပြီမပြောအားတာမတဲ့အားတာသူ့အုံလေးနဲ့သူရောလာယူသွားရဲ့အဲသေနာကဝယ်တော့အလီလိုက်တလောက်တော့လုံလုံလာတလားတလုံးတလားတလုံးတင်လိုက်ရတယ် လာလို့မပြောဘူးပစ္စည်းလာမတယ်ဘူးသူအုံကြီးလည်းသူယူမလွားဘူးမတကားသူအုံကြီးလည်းသူယူသွားရင်တော့နောက်ထပ်အုံကြီးကိုမတက်ပါဘူးအခုတော့တောင်တောင်ပြက်အဲတက်တက်ကိုပြောင်းနိုင်ငံသားပြန်ကြီးဆိုတော့အင်္ဂလိပ်လိုဟောတာအဲဒီတော့မရှိမရှိမဲလဲအိမ်လေးကလေးချောင်းပြီးတဲ့အခါတန်ဃာတော်များလားပရိယောကမဝါဖရေတ္တချတရားဟောပေးရတကယ်အရေးကြုံတော့ဘယ်သူကကူညီတာလဲ နောက်မိဘဘုံမများဆုံးမပြတိကြတော့တပြောင်းတဲ့မြေချင်းနဲ့ရလဲတဲ့လားလဲတဲ့နှစ်လေအဲ့ဒါတွေကဘုရားတရားဟောရတဲ့ချနောက်တော့ဘုရားကိုမြင်မင်္ဂလာမှာရှင်နေပြုကြတဲ့အခါကိုရင်ဖြစ်အောင်လူကဖြစ်ပေးရယဟန်ကဘောရိယဖြစ်အောင်ဟောဟိုတိမ်တဲ့မဟုတ်တဲ့အခါတိမ်ဖြစ်အောင်ဟောတကယ်ကျိုးပြတာဟုတ်တကယ်ကျိုးပြတာတန်ခါတော့ အဲအဲ့ဒီကိုယ်နဲ့ကသံဃာတော်တွေကိုတလားတလုံးတလားတလုံးများအုံကြီးလောင်းမှုမတာမသူ့အိမ်ကလည်းငင်ကြတော့အုံကြီးကိုအလုံးလိုက်ပေးတာတော်တော်ရုံးမှာပဲဆက်တယ်ကိုယ်နဲ့ပါပတ်တယ်လို့လေကိုယ်ဘာအကျိုးပြုကဲပြောကြတာဘာမှလည်းပတ်သက်ဘူးကိုယ်လည်းဘာမှအကျိုးမပြုတာတဝိသောပုဂ္ဂိုလ်ဤယုံကြည်ကြောင့်လဲစားကြတာကတဏှာလုံးကလေးမျက်စိနဲ့လမ်းမနေတာကဲနဲ့ na ya ndị a aanwabyeaoewa b hịae ပါတယ်တော့ကြိုက်တဲ့အုံကြီးကိုဆက်စားငါတို့ကအမှုပြနင်တို့ကအရင်ချက်ချင်းကြိုက်မယ်ငါတို့ကအရင်ပြနင်တို့ကအမှုချက်ချင်းကြိုက်မယ်ငါတို့ကမနဲ့နဲ့နင်တို့ကရတဲ့ကောင်စားရင်စားမယ်အခုတော့စားတဲ့အချိန်ကြိုက်တဲ့အုံကြီးကဆက်စားတို့မြန်မာဗုဒ္ဓဘာသာတွေကတယုံလောက်တော့မပြတ်သားကောက်ရိုးပြီးလွားဆွဲလို့အမြင်နဲ့တည်တတ်အဲ့ဒီပုဂ္ဂိုလ်တွေနတ်ဖြစ်တယ်ပဲထား ဝနှစ်ခါနေကြပြီဆိုတော့အေးဘဝတောင်းရင်လည်းတောင်းတာမှာကျွတ်တောင်းဝင်ရင်လည်းဝင်သွားရပေါ့အခုတော့အနိစ္စမြင်မကျင်နတ္တရှုမရဝါထလက်ကိုင်ရှိတဲ့ဒုဗုဒ္ဓဘာသာတွေကဘုရားပြင်းနေတာသာစီမြစ်တတ်အောင်ခဏတည်းအဲ့ဒီလက်တွေရှိနေရမယ်ဆိုတဲ့အစွဲဟာဘလောက်ပြင်းထန်တယ်ပြန်ကြည့်အောင်ဒိဋ္ဌာတွေနဲ့လိုက်ကြတာအုံးကြီးကမပြုတ်ဘူးအေးဒိဋ္ဌိနောက်မှာဘာနတ်အုံးကြီးရင်ပြုတ်နတ်အုံးကြီးမပြုတ်ပဲတရားအထုတ်ဖြင့်သူကလည်းဖတ်တယ်သွားမယ်တို့လေ လူတွေကအစွဲတွေသိကျင်းနေကြတယ်ကိုယ်နဲ့လည်းဘာမှပတ်သက်တာမို့ကိုယ်လည်းဘာမှအချိုးပြတာမို့အဲ့ဒါကိုအစည်းအမှုဆိုပြီးတော့မတင်မနေနိုင်ရတော့ဘူးခက်လူတွေဒီသဘောပေါက်တယ်တေဂာနီလုံးမအိုကြီးတွေသဘောပေါက်တယ်ဟုတ်ကဲ့ဇကိုင်းကဆင်းရဲကြောင်းလို့ပါလေတရားအမေဖြစ်เสียတော့ဟောတဲ့တရားနာဘူးလားအဲ့ဒါအမေလက်အုံးချုပ်မလားကျမနှစ်လသွားတရားအဲ့ဒါဝါရဲတော့လာပြီးတော့နှစ်လတရားအားထုတ် အဲသဇာမောကသူတို့ရက်ွက်တရားဟောသွားတာအမေဖုံဖုံလာနေပြီအမေတကားအတိုင်းနတ်အုံးကြီးကိုဖုံဖုံကားပေါ်တင်ပေးလိုက်တယ်ဆိုပြီးသူကိုယ်တိုင်တင်ပေးလိုက်သူကယောဂီကိုခွဲချလိုက်နောက်ငါးကားလောက်ကြာတော့အဲ့အိမ်ရောက်ဘယ်နဲ့လဲကလေးမနေလို့အိမ်ပါဖြစ်ဘာမှဖြစ်ဘူးခေလူငယ်တွေကသဘောပေါက်တေကနိမိမ့်မရုပ်တွေကသဘောမပေါက်တာကိုယ်လုံးကံမလည်းပတ်သက်တာမဟုတ်ဘာလဲကိုယ်အကျိုးပြုရမဟုတ်နဲ့အဲ့ဒါပြင်လိုက်ကြတာတစ်လားတစ်လုံးတစ်လား တို့မြတ်စွာဘုရားကိုရမကြီးဆုံးတော်တင်တော်ဥစ္စာလေးကတစိတ်ငါပြောသည်လေးကငါပြောသည်လေးကတချို့ကတလုံးကိုထောင်ရမှာပေါ့ဒါကြောင့်ချူရှင်ရှင်အမတွေစားပါနေတာကိုအလိုက်ကြတာလေအခုခေတ်အမေမမွေးတဲ့ခုဗိုက်ထဲကအောက်ထိုးထွက်ချူရှင်ရှင်ချူရှင်ရှားနေတာငါပြောသည်လေးကတချို့မုံလေးကတဖက်ဘုရားကျတော့လက်လကားကြီးလကားကြီးနဲ့သူ့အိမ်ကလည်ငင်ကြတော့အုံးကြီးကိုအလုံးလိုက်ပြန်လာတယ် လောကလူကြီးများဘလို့ရုပ်မှာညံ့ဖင်းလာလဲဆိုတာသိထားတာဒီတော့ဘုန်းကြီးတို့ပြိတ္တာကုသိုလ်ပြုမေတ္တာဖို့အမြဝေဒါအကောင်းဆုံးပါပဲမှန်ရဲ့လားအခုတော့တကယ်ပဲတဲတဲတဲလို့နဲ့တင်တို့ဘုရားဘာသာကြီးအမြင်လေးရိုင်းတာဗျာဒီတဲ့ဘုရားအဘုံမှာပဲဘုရားအဘုံမှာကိုသူတို့တမိုင်းတွေကသူတို့ကိုမြင်နိုင်သိနိုင်တဲ့လူကဘာပြောတာမှဟုတ် သူ့ရဲ့အောက်တန်းပြတဲ့နတ်ကလေးတွေဥပ္ပဇဝိရိသူကကာမဂုဏ်နဲ့အနိုင်ကျင့်နေတဲ့လူဘယ်နဲ့လဲအိမ်ပေါ်မှာတားရည်တင်ထားရင်ကိုဟာကိုဟာဘာကောင်းဖြစ်ပါမလဲစဉ်းစားဟုတ်ပလားအဲနတ်ကလေးတရားပါဟောတော့မနဲ့စောသားအိမ်လေအဲ့ဒီမှာတခါတည်းခရီးကားမှာခရီးကားမှာအဲ့ဒီဘိုးဘိုးအောင်နဲ့ဘိုးဘိုးအောင်တထောင်လောက်ရှိတဲ့အယုတ်ကြီး ဘုန်းကြီးကအဲ့ဒါကြည့်ပြီးတော့မင်းတို့အဲ့ဒါချမလားငါပြန်ကြွမယ်ဒါနှစ်ခေါက်မဖြစ်။မချပါနဲ့တရားသူဘုန်းကြီးတနာကြီးကအာယုံဝင်စားပြီးတော့ဟောလိုက်။အဲပြီးတော့ရှင်မယားသားပေါ်တင်ပါပါကာနောက်ပြီးကနေတင်လာပြီးတော့တကားရဟိုရေရှိတဲ့ကြကာချပြစ်တာကပြီးရောသွားကြတော့နော်။ဒီလိုသဘောပေါက်ကြတာမှာတို့လူတွေဘာမှမသိပြောတော့တရားတရားသံဃာကိုယ်ပဲပြီးတော့သူ့လည်းမြင်ကြတော့အုံကြီးကအလုံးလိုက်ရှင်းမရှိဘူး ဟင်အဲ့ဒါဘာလို့ရမလဲရေမျောရဘာလို့ရမမျောရဲဘူးမမျောရဲရင်အိမ်လိုက်တယ်မယ်အဲ့ဒီနတ်ယုံနဲ့အုံးလေးကိုရေထဲမြက်ပြီးလောက်ကြချင်းဖြူးဆရာတော်ကိုလာလုံးလိုက်ပါလို့ပြောထားတယ်မသာမလားမသာမရှင်ဥပ္ပကိုရဟန်းနိုင်ကြတယ်ဘာလို့ပြောလဲပြောချတာရှင်ဥပ္ပကိုရဟန်းနိုင်ကြတယ်ဘာလို့ပြောတာလဲ အိမ်ကနတ်စုပ်ကိုမမျောရရင်လည်းငင်းဆိုတာပြေကြသွားပြီလေကိုက်ဆိုသွားကြတော့လောဒီလိုဒီလိုစီပါလို့ဒီလိုလေတော့စီပါလို့ခရီးလည်းနေညနေညခရီးလည်းနေညနေည ဉာဏ်ဉာဏ်လေးဟိုတောင်းမြုံသွားကြပြီအိုးယူနေနဲ့ပြောနေနဲ့ပြောနေနဲ့ပြောနေပြောနေဆိုပြီးတော့အဲ့ဒါနေလောကနဲ့ပို့တယ်။ဘာနဲ့ပို့ရလဲ။တက္ကတဲ့သူတွေတော်တော်ကိုဉာဏ်လုံးအားကြီးတယ်။ဟုတ်ပါလား။ဘာတွင်လုံးလား။ပြမနာရေစင်းတက္ကသိုလ်ပါမောက္ခချုပ်ကတရားပွဲပြင်တယ်။အဲ့ဒီအကြောင်းအရာနဲ့ထည့်ဟောလိုက် မနဲ့ကြတဲ့အုံကြီးတွေလိုက်ရလို့ရေတဲ့ပေါ်လောပေါ်လောပေါ်လောနဲ့ပါရဒီလိုလုံးပါဘောဒုဗေဒယဘာမမလိညာမမလိကိုယ်နဲ့လည်းဘာမပတ္တတာမကိုယ်လည်းဘာမအကျိုးပြုတာမအဲ့ဒါကြီးကိုတို့တို့ရဲ့တဏှာလုံးများအခြေအနေလည်းမသိဘဲနဲ့လုပ်နေကြတာအဲ့ဒါခေတ္တလူငယ်တွေကသဘောပေါက်ဒီကနေ့မိမ့်မရုပ်တွေကသဘောမပေါက်ဘူးတော်တော်ရှင်းတာကြီးအကောင်းတယ် ကိုင်ဒီများတင်ပြောလဲပြောတာပါဘူးစက်မင်းလို့ပြောထားတာဘယ်ရောက်ကုန်ပါလဲအာရဏဝဏယသာမင်္ဂလာရှင်တို့ရဲ့ရွယ်ချက်ကတည်းတရားရှိမှနိုင်ရှိမှနဲ့တရားမရှိမှသာပေတဲ့ဘုံဘုံသာပေတဲ့ရင်နဲ့မတည်တရားရှိမှသာတို့သာသနာတော်ရဲ့အလုံး အဲ့ဒါအခုပေရင်တတ်တဲ့ဓာရဲ့ရေရသိသိတင်ပြီးတော့ဆက်ကလန်ပေးတဲ့ဟာတွေကဖြူဖြူမဲ့တိုင်းပြက်တဲ့အောင်ရပါစေပွဲလူတွေတစ်ထကြီးနဲ့လေတို့မြန်မာပြည်ကသွားပြီးပြေဆုံးရပြီဒီကိစ္စဘုရားတည်ဆန်းနေတယ်ခက်ပဲဟမ်ဘုရားလည်းဘုရားတည်ဖာမိတာလည်းဘုရားတည်ဟုတ်လားအားလည်းခိုင်းစရာရပြည့်ရပြီဘုရားဆိုတာနဲ့ကင်ပေါက်လိုက်ရင်တို့ဘာမှမလုပ်ရဘူး တယ်တယ်တော့ဘာတောင်းညာတောင်းဘယ်ကညာတာဘယ်ကိန်းလာလို့အလကားဖျားတယ်စားနေအဲ့ဒါကိုပြိတာသဘောပေါက်ပါကိုက်တော်ပြီဗျအခုတဲ့ကာလနာဝဏယဟန်တို့ဒီညဇာရေယဌာနဘုဒ္ဓင်္ဂသောတာပန်သကရာကနာဂယနာဖြစ်နိုင်တော့အောင်တော့ဝိပဿနာအားထုတ်တဲ့အလုပ်ပေးတရားဗာတရားအဲ့ဒါလာရင်ပြီးတော့ရှင်းတော့ကောင်းကောင်းလေးပါရေကြီးမျက်နှာဆိုသလို သတ္တရာဒေသတွေမှာသွားပြီးတော့တရားရှုမှတ်ကြတယ်။အဲဒီတော့တဲ့ဘုသူရှင်ကယဟန္တာဖြစ်နိုင်တော့တဲ့ဤကတော့တခြားမဟုတ်ဘူးသို့ဒိဋ္ဌံစရံနိသိဏောဝတရားနောယာဝတ္တဝိတမိတ်တော်ဧတံမတိအဋ္ဌိယဗျမမိတံ ဝိဟာရမိဒမဟုအဲ့ဒါဘာတရားလဲသင်သားပဲပြောလိုက်တယ်တို့လူတွေကအဲ့ဒါဆိုတော့မပြောရတာအုံနိသာတို့ကြီးတာစားကောင်းတို့ပေးတာယူကောအောင်ကိုရောရဲ့ဝိจิตတိုင်းဝတ်ကြတာပါငါပြောပြီးတာအုံနိသာလားထင်နေကြအမှန်တော့မဟုတ်ဘူးကုလူတင်ကသောတာပန်ကရကနာဂယနာပိဋကဗုဒ္ဓဖယားတိုင်အောင်ဖြစ်နိုင်တဲ့ အလုတ်ပေးတရား။ဘာတရားလဲ။ဒါကြောင့်ဘုရားကောင်းလို့ဒီလေးတိကဘာတိပါရမီဖြစ်။အဲဒီပါရမီကြီးရနာလို့ဟောဒီဝိပဿနာတရားအမှန်ထုတ်လုံးဝဘုရားဖြစ်နိုင်ဖို့ရှိတယ်။နတ်တိကဘာတိပါရမီဖြစ်ရတဲ့တိကဗုဒ္ဓလောင်းတရားတွေအဲဒီပါရမီကြီးရနာပြီးတော့ဒီဝိပဿနာတရားအမှန်ထုတ်ရင်လုံးဝတိကဗုဒ္ဓဖြစ်ခွင့်မရှိပါဘူး။ဒါကြောင့်ဒီကဘာတိပါရမီဖြစ်ရတဲ့ ယဟန္တာလောင်းကိုတတိရှိပါရမီဖြစ်ရတဲ့ယဟန္တာလောင်းကိုကဘာတတိပါရမီဖြစ်ရတဲ့ယဟန္တာလောင်းကိုအဲ့ဒီပါရမီလေးယန္တာလို့ဒီဝိပဿနာတရားအမထုတ်ရဲ့အဲ့ဒါတာဝကမှာတာဝကပဂတိတာဝကယဟန္တာလုံးဝမဖြစ်နိုင်ပါထို့အတူအနာဂတနာဂတောတာပန်ဆိုတဲ့ပုဂ္ဂိုလ်တွေဟောဒီဝိပဿနာတရားအမထုတ်ရင်တောတာပန်နာဂရကအနာဂရဲ့လုံးဝဖြစ်မလာနိုင်ပါ အဲ့တော့မဘုနိဗ္ဗာန်ရရောက်လို့သူတိုင်းအထုရမှာကဒိဋ္ဌံဇရဏိသိဏောဝါတရားတော်အေးဒိဋ္ဌကပါလေရာဝတာအကျဉ်းများသောကာလမလုံးဒိဋ္ဌံရရှင်ဇရဏောရှင်နိသိဏောထိုင်တဲ့ဥဒဝတရားလျောက်ဆက်အိမ်ကြီးဖြင့်ဝိတမိတ်တော်ကင်းကွာသောအိတ်ချင်းငါကြီးရရှိသည့်အတ္တဖြစ်၏ဒါကတတ္တထတရနဲ့ အဒိဋ္ဌာယထာဒိဋ္ဌနဲ့ကြရဥဒ္ဒမေတောအတ္တအိတ်မပြောလေဧထာဤအိတ်မပြောလေဒီလွားရအိုင်လျောင်းကာလပေါင်းဝဲဧတမတိသောမေတ္တာရှိသေးသောမှာတတိပတ္တအမတ်တရားကိုအရိဋ္ဌယဆွဲမြဲ၍သောက်ပြီးထားရယောအမဆွဲ၍နေရ၏ဣဒာဤသာသနာတော်မြတ်၌ ဧတဝိဟာရအဲ့ဒီလိုသွားရတာရောလက်ပါပြောင်းရနေခြင်းကိုဗျာမဝိဟာရဗျာမမြတ်သောတတကြသောဘေးကောင်းသောဝိဟာရနေခြင်းဗျာမဝိဟာရမြတ်သောနေခြင်းတတကြသောနေခြင်းကောင်းသောနေခြင်းဟူ၍ ဘောရနာဘုရားရှင်သာသပညာရှိသူတော်များတို့သည်အာဟုပထင်သည်ထင်ရှားမသွေမိကြတော်မူကြလေကုန်သတည်းအဲ့ဒါလိုလိမ့်လာမှာပါတခါပြောဟမ်တခါပြန်လိုက်ပြီးတာပဲအရာထပုံသားကြီးအသက်ရွယ်ကြီးမှယဟန်ဖြစ် အားသူကတဏှာကလူဘဝကလာတာတော့ကြောကြဓာကြီးနဲ့တစ်ပင်ခုတ်သူဇေယဖြစ်တဲ့ရှင်သာရိပုတ္တဦးရှင်ကြီးဦးရှင်ဆိုတာအဲ့လိုတစ်ပင်မခုတ်ရဘူးဒါလွတ်ချက်တင်ပါဗျာတပည့်တို့ကြစ်ကြတစ်ခုပိုးလာပေါက်ပြားရင်းနဲ့မြေရီဟဲ့ဦးရှင်ကြီးဦးရှင်ဆိုတာပေါက်ပြားနဲ့မြေမလို့ကောင်းမပေါက်ပြားလွတ်ချက်ဟာတို့တို့ကြစ်ရတစ်ခုတိုးလာပြီတရားကြီးနှခါမပြောရဘူးတစ်ခါပြောနဲ့ကျင့်လိုက်တာယဟန္တာဖြစ်တယ်တို့လိုပညာဓမ္မနတ်အုံးကြီးတွေ ဟုတ်မလားတော်တော်အမြင်ရိုင်းနေပြီအဲ့ဒါဟာဘာမှမသိဘူးကိုယ်လည်းဘာမှပတ်သက်တာမဟုတ်ဘူးကိုယ်လည်းကြိုးကြည့်တာမဟုတ်ဘူးအယူလေးဖြစ်နေတာတော်တော်အာဟင်တိုက်တော်ကိုစက်လို့ပြောတာအခုကြည်လားအာဥမကြတယ်အဲ့လိုငြိမ်းနေတော့ဟောစက်တည်းရှိတယ်ခုကဘာမှမတယောက်ကဥကြတယောက်ကဥကြတယ်ကြာတော့ဘုန်းကြီးတို့ကမင်းကတနားကြီးဝဲမှာဘဘိုးကပြန်ရအဲ့ဒါဘဘိုးအဝိုင်းမှာနေ့လည်းမှာဘုန်းကြီးတို့ကြောက်ရတာဟောညကြတော့အဝိုင်းမှာဟောအဲ့ဒီငြိမ်းငြိမ်းလေးနေတာကြက်နေရှိပါလေ အဲ့ဒီဘက်ကပါလဲဆိုသွားရအိုင်လျောင်းလက်ဟာပြောင်းကောင်းကောင်းမှယူနေကြလေသွားရအိုင်လျောင်းလက်ဟာပြောင်းကောင်းကောင်းမှယူနေကြလေလို့ဆိုကြည့်ရ မမင်းသလားအေးအဲ့ဒီနည်းနဲ့အင်္ဂါတော်ကြီးရှင်နောက်သာသနာလေးပါရည်ကြီးမြဲတရားဆိုသလိုကိုယ်နဲ့တင်လျော်တဲ့နေသာသွားပြီးတော့တရားဓမ္မအထုပ်တော်မူကြတယ်အဲ့တော့ဝရိယအင်္ဂါလေးပါလေဝရိယဆိုတာဝိရာဏံကမ္မဝိရိရဲရဲတော့သူတို့ရဲ့လောက်အားဟာဝရိယအေးအဲ့ဒါကိုပူ၍ကြိုးစားခြင်းလို့သူမြန်မာတွေကအနေနဲ့ပြကြည့်ကြ အဲဒီပုံရိပ်ကျိုးစားတဲ့နေရာကာလမှာဘယ်အရှင်းအတိုင်းအတာအဖြစ်ကျိုးစားရမှာလဲဆိုရင်သတ္တာရိဝိရေငါနိတသဗ္ဗသနာဟုသောအဝါသိကနာမတိတာမသာလောဟိတသုတ်သနာသန္တာရိဝိရေအင်္ဂါနိဝရိယအင်္ဂါ၄ပါးရှိတဲ့သသဗ္ဗသာယိဤ၎င်းငါဟာရုနောသအကျော်ဤ၎င်းအသိတတအယောဤ၎င်းဝသိကနာဇာမစေမန္တသုတ်သနာအသိတာရိခန်း၆ပါး လေးမျိုးဘာနာမျိုးသုံးရိုးကြောအယေယံပတိဂုံဒီတာအသွေရိုးကြောအယေယံပတိဂုံဒီတာအသွေအနတ်ဘုံမမညာယသမ္မပဒံလေးအသက်ဘုံမ မညာယသမ္မပဒံလေးဒီအယုရဲ့အကျော်ရဲ့အယိရာကြံအပိဓာရဲ့ခန်း၆ပဲလို့တကယ်ဆွဲနေအားထုတ်တာ။ယနေ့ယောဂီတွေကတော့ဟုတ်ကောင်းရောဟိုရိတ်ကြတယ်ဒီမျက်နှာဒီရိတ်ကြတယ်ဒီမျက်နှာအစားကောင်းတဲ့ရိတ်အဆောက်အဦကောင်းတဲ့ရိတ်အချော့ကောင်းတဲ့ပုံကြီး ရှုကြတာမပါမဆိုတယောက်မှအနာမကတ်အနာမကတ်လည်းကောင်းနေတယ်ဟုတ်ပါလားဒါနဲ့ခက်တင်းနေကပြောလိုက်ဒီသက်ဘုန်းကြီးလို့ဒီဒေါသဆိုတာအားမမပါမပြောတာကောင်းပြီဘုန်းကြီးသာကြကိုကမဟုတ်တာနဲ့တော့ထက်မပြတ်ဘူးအေးမိတဟုကိုတိုက်တာနဲ့အောက်ပြုတော့သောတာပန်ဖြစ်အောင်ကြိုးစားရမှာအဲ့ဒါအခုကပါလေဒီကရှိသွားနဲ့ခြောင်လိုက်ကြတရားနဲ့ခြောင်လိုက်ကြ ကြီးပွားဆောင်လိုက်တာကပါလေသံလုံးယောဂနှလုံးယောဂသုံးလုံးယောဂသလုံးယောဂဆိုတာသိဘလုံးမလောက်ဘူးအဲ့ဒါသလုံးယောဂနှလုံးယောဂကိုပြီးကြတယ်ဆိုတော့ဇုံမဇုံမကြားလို့သုံးပါမယ်လေသုံးလုံးယောဂကတော့ချဲရီလွဲရီဝဲရီမမွေးနေဆိုင်တယ်ဆိုင်တယ်မမွေးနေတော့အရိဒအိမ်မက်တော်အိမ်မက်တော်ကိုတောင်းပြီးဘာမှရှာမရတော့ဘဝမှာပြည့်ရောမှတ်တာ အဲ့တော့စီးပွားရေးကိုလည်းဒီစိတ်ကဖြန့်နာတာလုပ်နေကြတာအဲတရားကြီးကြတယ်လေအမရှိမဘွားငြိမ်းကြတဲ့လောကမြတ်ဒုက္ခစိတ်စိတ်တိုင်းပါတဲ့သိပြီးသားမလို့ဟောအဝိပါပေါ်နေတဲ့တော့တဏှာမှာပေါ့လေအဲ့ဒါအလူတရားလိမ့်တရားဒါကြတဲ့လိမ့်တရားကောက်တရားပေါက်တရားခုံတရားဖြစ်တယ်အဲ့ဒါကုသနိုင်ငံတော်မဟာမန္တန်ကက ပြောရတာသမလားမကရဲ့ဝိရိယခုံရုံးတဲ့ဆုံးဖြတ်ပြီးဖတ်ရလိမ့်မယ်ဆိုတော့သူမှားပါတယ်ဆိုပြီးသမတ်ထုတ်လိုက်တယ်ကြားသူအမှားဆိုပြီးရင်တော့ပညာရှိတခြားနဲ့ဖြစ်သွားကျူဆိုရဟောနောက်တစ်ခုခွင့်ရှိချက်အဲ့ဒီခွင့်ရှိချက်ကဘုရားဘာသာဝင်တရားအဖြစ်ခိုင်းနေတာသူကတရားတုတ်တိကလောကလောကီပညာလေးရှိတော့တာအုံနောက်ကောင်းအုံနောက်ကောင်းတော့ဘုရားရဲ့အနာမတရားစာပေတွေကြည့် အဲ့ဒါကိုကအစီအစဉ်လေးနားနဲ့ထုတ်ပြီးတော့မှအာဘုရားဘာသာဝင်တရားဒီတောင်းနဲ့သတ္တနာဘုံဒီနာသတ္တနာဣသညမသတ္တနာဘုရားဘာသာအကြောင်းပြီးကောင်းနေရည်ကောင်းပါဖတ်လို့လည်းကောင်းကြောင်းရတာမှန်ပါလေအဲ့ဒါဤကလက်ခံလာတော့ဒီပါဖြစ်သွားတာဘုရားဤကလည်းခက်တယ်ဘာသာချာကလာပြီးကျဝဲလကဝဲလကသိဖိဖပြီးလုံးအကြည့်အချင်းကိုစောင့်ပါဟုတ်အေးတတိယဘုံကျုံမျိုးညွန့်ရဆံပြီးဘာသာချာတရားကဖတ်ဆောင်မှာသွားဖတ်ဆောင်ရ ဒီလိုမျိုးဖြစ်နေရတယ်အများကြီးရှိပါတယ်အဲ့ဒီတော့ကျူတော့ကျူဆုံးရပါတယ်ဒါပေမဲ့လုံးလုံးအားကြီးအဲ့ဒီမှာအင်္ဂလိပ်လေးတစ်လုံးနှလုံးရှွတ်ရှွတ်ဘုတ်ဘက်ပြောလိုက်သူတွေတော့သိချင်သေးတာဟုတ်မလားအဲ့ဒါဟာအထင်ကြီးချင်းဒီအမားရဲ့လမ်းစာပဲလို့မှတ်တာဒါကြောင့်လူ့ဘုရားဆင်းပြီးကျန်တယ်လို့ပြောကိုကိုကိုလည်းသင်္ကြန်နဲ့သင်္ကြန်နဲ့အခုဘုရားကြီးကမှတစ်ဖက်သားလည်းအဲလိုရှွတ်ရှွတ်ဘုတ်ဘက်ပြောရင်သိအထင်ကြီးသွားတယ်အဲ့တော့ဟောဘုရားပါလို့နော်နောက်ကျတော့ခေါင်းကြီးဝင်ပြီးတော့သူတရားပြတယ် တရားပြတော့ပါဆုံးလိုက်ဒီတိဌာနကတရားမရတဲ့ယောဂီတွေဟာတဲ့သူ့ရဲ့စကားခွန်လည်းရဲ့စကားဓမ္မမို့နှစ်ပတ်သုံးပတ်သိကြဖို့တရားရပါဘူးသူ့လိုလိုမပြောနဲ့ဒုပရိတ်ဖယားဆောင်ကောင်းမှခံတော့မှာရှင်းတာကြည့်ဖယားအလောင်းနဲ့တနေ့တည်းဝင်လာတဲ့ဖောက်ဘက်တော်ဘယ်နှယောက်ညကြတယ်တယောက်ကဘယ်ရမ်းထိုးလာပါခွန်လည်းရောက်ပါဟုတ်လားမစိုးဘူးတကယ်တလုံးတော့ကိုအောင်ပြောနိုင်တယ် ဒါပါဝါပြောင်းမှုနဲ့ပြပါတယ်သူကကြိုက်ရှိတယ်ခဏရအဲဒီမှာသံဃာအမအများကငယ်ကြီးပြောမှသွားမှပြောကြအဲဒီဟာတဲ့ပရိသတ်ကြီးရဲ့ဘုရားအလောင်းတော်နဲ့တက်နေတယ်မွေးလာတာဘုရားတတ်တော်ရှိဆက်ပြီလို့ပြိဋိဘံသာသွားတယ်သံဃာမတက်ဘာတရားမှမရဘူးဟုတ်လားဘုရားတော့မတတ်နိုင်တဲ့အလုပ်ကိုသူကသူ့ရဲ့စကားမှာတပတ်တပတ်သုံးပတ်နဲ့တရားရရမယ်ဆိုတော့ဘုရားရဲ့ဉာဏ်ပါနေတယ်လား86ဟမ် အေးနောက်တစ်ခုပါလေဟောတဲ့သူစကားမှာတဲ့မိန်းကလေးအပြူလေးတယောက်ကဝတ်လက်တလက်နဲ့လူးနေပြီးတော့ဘေးကအမြင်မတော်ကောင်းလိုက်ပြီးလိုက်သူကမလုံးနဲ့မလုံးနဲ့အဲ့ဒါဓမ္မပိတိဖြစ်နေတာတရားနဲ့ဓမ္မပိတိဖြစ်ဟောကသူကခေါင်းကပြောတဲ့တန့်စီတော်ဝါဒနဲ့ဆက်နေတယ်အဲ့ဒါမိန်းကလေးကငြိမ်သွားရတာသူကပြင်ပေါ်ကနမ်းပြောတယ်အဲ့ဒါလက်ကြတာအမေ သူများသောတာပန်ဖြစ်တာကိုထောက်ခံကြပြီးဆက်ဆက်ချက်ချသူလည်းသူမပြောနဲ့ရှင်သာရိပုတ္တရာလုံးနေတယ်ငရေတဲ့ညာတော်ဒီတပတ်ငရေတဲ့ညာဆိုတာလှပါတင့်တယ်စိုက်ကြတယ်ဆိုပြီးရှင်သာရိပုတ္တရာကအတုပါကမ္မထာပုသုံးလသာအာထုတဲ့အာယုလည်းမဲ့ရေကြောင့်ထင်လားဒါနဲ့နောက်ဆုံးဘုရားထံသွားတော့ရသဗျာဒီပုဂ္ဂိုလ်လေးတို့တပည့်တော်သုံးလတရားဆိုတာဘာမှမထူးကြဘူးဘုရားကဘုရောလည်းကြည့်လိုက်တယ်ရှင်သာရိပုတ္တရာတရားပြီးလွင်တယ် စေတသိက်ပဒကတော့တမယုကြလူရခြင်းအမှမှတိုက်တတ်တဲ့ဆိုပြီးအကုကမစစ်မတဲ့ရောစဘောကမထိုင်းကြီးပေးတယ်။ဒါပေမဲ့ဟောကောကမြင်နာရတရိနာတရိနာပြန်လာဒီအပုပ်ကကမထိုင်းဘူးမသိ။အဲ့ဒါကြောင့်ဘုရားကသိတယ်သားရဲ့ဆိုပြီးတော့မှရွှေချပိုင်းပါခြင်းပြီးတော့အဲ့ဒါကိုတကူတော့လည်းမျိုးရောရွှေသွားပြီးပါခြင်းပြီးတော့မှဣတ္တတဉာဏ်ပြည့်တိုင်းရှိမှလိုက်တယ်ညာနာဖြစ်တယ်။ရှင်သာရိပုတ္တရာတော့အာမမခံနိုင်ဘူး။ခေါ်ရှိချောက်ကအာမခံနိုင်တယ်ဆိုတော့တော်တော်လေးဆန်းပါရဲ့။အပြောလို့ရဲတဲ့ပေါ့။ ဟုတ်ပါလားအဲ့ဒီလိုလူမျိုးတွေလည်းဒုတိယနောက်ကဝိုင်းဝိုင်းနေဝိုင်းဝိုင်းနေပြီးစုမိုးကြောက်စုမိုးကြောက်ပြီးတော့မင်းထက်လာသွားမှာပဲဒါကြီးတော့ကလူတွေကအညာအနိုင်ရဲ့ကြောင်းကိုတို့ကသိယုံနေတာအဲ့တော့ဘုံချေးကြတာလို့လက်60ရှိပြီဒါလည်းနဲ့ပေါ့ဒီသယိတိကိုရေးတွေကကိုယ့်ရဲ့6ပြားသောယောဂဝိဒနာနဲ့ဒီထွက်ဘာမှလုပ်တယ်မသားပါဘူးလိန်သားမှာပါလောကအလုံးစိတ်တာကိုကိုယ်အကျက်ခံနိုင်နေတယ်ဟုတ်မလား တခြားမှရှားပုံမသွားနိုင်သူအလေးစိတ်ကြတာဟုတ်လားဘာရင်ကြရဟွာရဲ့နော်အဲ့လိုညာပြောရရင်ကတိတ်တခြားကိုကိုင်းရှိနေဗျာအဲအဲ့တော့ရှင်သာရိပုတ္တတော့မတတ်နိုင်တော့သူ့လူဒီမျိုးကတတ်နိုင်တယ်ဆိုတော့ယုံရမှန်လားအကုန်လို့ပဲဆိုလိုက်အေးနောက်တစ်ခုပါတယ်ဝတ်မွေးကောင်းတယ်ဝတ်မွေးကလည်းမပြေးပါဘူးတဲ့သူတည်တည်လေးတဲ့စိတ်မှမရှိပဲနဲ့အတန်းတို့အမွေးကကုသိုလ်ကြောင့်ရတယ်ဖြတ် အဲ့ဒီဝိရိယဝတ်ကိုရောင်းသမဏတသမဏဆိုဆက်မပြောဘူးအဲအဲ့ဒါဒီဘုရားဘာသာကိုတတ်ပါဒီဘုရားဘာသာကအေတတ္တဝါနိတမန္တဝါနိတတတ္တဝါနိတတတ္တဝါမျိုးရောင်းစားရအောင်ဆိုတဲ့လေဘယ်တော့မှမမေ့ပါဘူးအဲ့ဒီတတ္တဝါရဲ့အသားကိုရောင်းချပြီးတော့ဘယ်တော့မှမမေ့ပါဘူးဒါကိုသူကတ်ပေါ်လိုက်အေးနောက်တော့သူပါလိုက်ဒီရက်သေးခွေးယူရင်တတ်ကောင်းတယ် ဘာလို့လဲတော့ဆိုတော့ကလေးတငယ်ကြီးကြိုက်ကုန်မှာမဟုတ်ဘူး။ကြိုက်တာမကြိုက်တာဒုက္ခနဲ့မှတိုက်ရင်တော့မရကြည့်ပါအဲ့ဒါကမင်းကြည့်ပါဘူးနောက်ဆုံးကဒိဋ္ဌိကွာရင်ဝိရဒရဟိယုတ္တပမလွတ်ပါဘူးလေဟောဘာဒိဋ္ဌိကွာတယ်လဲသူကကွာလိုက်ကြတဲ့ဒိဋ္ဌိပြောတော့အင်္ဂနာဥဒိယတော့ပြုတ်ပါမလွတ်လို့မပေါ်ရသူများနဲ့သာသာကြီးကိုယုံနေတာကြီးလေသဘောပေါက်လားဘာပေါက်တာလဲ ခွန်လိုကြီးတွေဖွင့်တာပါပဲသဘောလေးထည့်ပြောပါဘက်ကမပေးရဘူးသဘောပေါက်လားအေးအဲ့ဒါနာနာရှင်းတာဒီကိစ္စသိရင်လွယ်တာတက်ကောင်းပြီနောက်တစ်ခုကဘာပြောလဲအရိယာဆိုတာကညာဘက်သောအိတ်တယ်လို့သာကဆိုရဲသူ့ကိုယ်ကိုစဉ်းစားကြည့်လိုက်တော့အိတ်ငိတ်ခါတော့ခေါင်းကညာဘက်သောသောကြတော့အော်ဟုတ်တယ်ကူရှင်းရင်မရှိလိုက်တကယ်လို့ညာဘက်သောအိတ်တယ်အရိယာဆိုဝိကိစ္စကလေးကညာဘက်သောအိတ်တော့အရိယာဖြစ်ရောလားပြောကြလား ဖြစ်နိုင်တယ်။ညာဘက်ဆိုင်တဲ့နာရီအပြင်ခွဲတော့ညာဘက်ဆိုင်နေအရိယာဖြစ်မလား။တို့လူတွေစဉ်းစားအရှင်းအရယုံရ။မကြသေးတဲ့မနေ့ကညာလုံးပြင်နောက်ဘက်ကစာဝန်ကန်လိုက်။တော့တဲ့။ဟာယုံကြည်ကြတယ်ဘုန်းကြီးတို့ကတော်တော်လေးတတ်တယ်ပါလေ။အဲဒီကတရားပြတဲ့သူတောင်းကြီးတော်တို့တဲ့ဓာတ်တော်ကုန်လို့တဲ့သူတရားနာလို့တစ်ခါစိတ်တမဲ့တဲ့နှစ်ခါစိတ်တော့နမဲ့သုံးခါစိတ်တော့ လေးကစိတ်နဲ့ငါးကစိတ်နဲ့မိုးကြပြစ်လိုက်တယ်ငါမှန်တာမရှိဘူးအဲ့ဒါကြောင့်သုက္ကဘာသာကြီးကကိုယ့်ရဲ့ဘာသာအရင်းနဲ့တရားကြီးဘယ်လောက်ရှိတယ်ဆိုတာမသိဘေးကငါးနဲ့၆ကစိတ်နဲ့၆မှာဟုတ်အဲ့ဒါကြောင့်ဖက်တယ်ပြောတာဘာမှစာပေကိုသိခွာချခြင်းမရှိဘူးသူများကနေပြီးတော့နှိမ်နှမ်းကလုံနေကြတာဆိုတော့တော်တော်သနာတရားကောင်းတယ်ဟုတ်လို့ခိုင်းတော်ကြီးအဲ့ဒါဘုန်းကြီးတို့ကရောင်ကြီးတော်ကဘုရားမှာနှုတ်လိုက်တယ် တန်တော်ဆိုရဟန္တာလို့တော့အဋိဌာန်ကပြိဋိနိဗ္ဗာန်ဆံမကုန်ပြီတယ်မဖြစ်နိုင်ဘူးဆိုတော့ဖြူချင်ရတော့သက္ကမိသက္ကိုင်းဟဲ့ဒီကလည်းသာမဏေကြီးရဲ့ရှင်းရပြိလိုက်ကိုယ်ကောင်းကြည့်တယ်ဟုတ်ပါလားသင်္တိဋ္ဌိနဲ့ပြင်းတော့ပြင်းတောင်ပြင်းလေးတယ်ဟုတ်ပါလားဒါလေအဲနောက်ကျတော့နိုင်ငံတော်သံဃာမာနကအဲ့ဒါရုပ်တင်ပြီးတော့အာတမဝါဒတရားနဲ့မညီဘူးလို့ဆုံးဖြတ်လိုက်တာဒုပိဋကမြန်သိမလားဘယ်သိမှာလဲ တရင်စာကသလုံးပြီးပြီးလေးနဲ့ထည့်တာဟုတ်လားဒီနေ့ဟာကျအမေကတ်တဲ့သူကတော့အုံမိုးဆောက်ပြောင်းလဲမလျှော်တာပြီးလားပြီးလားအုံမိုးမပြီးဘူးပြီးလားနဲ့နောက်ကပေါ်လာပြီးပြီးလဲပြင်ညာတာဒီဒုက္ခကအဲ့ဒီပြင်ညာလာကတော့သိတာဟိုမှာသလုံးလေးတွေပြီးပြီးလဲဆိုတော့မသိလိုက်ဘူးဒါဘာလို့ပြင်လဲဆိုတာကတော့အိုင်မပြောချင်ဘူးယူလို့ပဲသိကြပါရောကြားတယ်လောကကြီးအဲ့ဒီလုံးဗျာ တခုတ်ကိုသင်ယုတ်ကမရောက်လာသိပြီးတော့တလွဲဆံပြီးကောင်းနေကြပါလေ။ဒါကြောင့်ဒေသနာဓမ္မနိကြကြတာပါနဲ့သွားရရထိုင်လျောင်းနောက်တခါတွန်သေးရိတ်တာတော့လာမဟုတ်ကြာရင်နားတောင်ပင်းလို့မနားဆိုင်ရတာနဲ့တော့သွားရရထိုင်လျောင်း မေဃပြောင်းကောင်းကောင်းမရည်နေကြလေဟုတ်ဗျာအာရထိုင်လျောင်းလေဃပြောင်းကောင်းကောင်းမရည်နေကြလေအဲ့ဒါပဲသွားရင်လည်းရှုမှရရင်လည်းထိုင်ရင်လည်းအိပ်ရင်လည်းဘုရားဝါရင်လည်းဒါတော့အဲ့ဒါပေါ့ဟုတ်လား အဲအမှန်တော့ဘုန်းကြီးတို့တရားရှိမှတယ်ဆိုတာဘိဓကကျမ်းပေတတ်ဟလားဘုရားကကျောင်းကမှရှိရမယ်လို့မပြောပါဘူးဘုရားသာသနာတော်ဖြစ်ကြည့်လိုက်ရင်၄နှစ်နဲ့15ရက်ပြီးတော့လေယဟန္တာဖြစ်ခဲ့ငါးနှစ်သားသမီးတွေယဟန္တာဖြစ်ကြတယ်ခုနှစ်နှစ်သားသမီးတွေယဟန္တာဖြစ်တာတွေ့လိုက်တယ်အဲ့ဒီအဲ့ဒီကလေးကမှအာခန္ဓာအာယနာဓာတ်ဓာတ်ပိဋကသမုပ္ပါပြောလို့နားလည်မလားသူတို့ကမဖေးပါဆိုတော့နားမယ်ပြီမိမိအီအီတိုင်းနဲ့တတိရှိရှိတိုင်းနဲ့ဒါကလေးပြောတယ် အဲ့ဒီစိတ်လုံးတွေနဲ့တရားရတာဘုရင်ဝါပြည့်တယ်ဆိုတာအဲ့ဒါကိုပြောတာ။ဘာပြောတာ။ဟောပိဋိပါဒနဲ့ရှုရှုပန်းတာဒုက္ခပါပဲနော်။အဲ့ဒါကစမပြန်ရှုမှတ်ရမှာဗျာ။အဲ့တော့တခါတရားခံလို့တော့ရှုမှတ်တယ်လို့ပြောလို့ဒီလိုပါလိုက်ရတာအိတ်ဓာတ်တွေမပါရင်သူ့အတွက်ကုသိုလ်မနှဲလေတာ။ပြောပါ။ဘာနဲ့လား။ဟောဒါလေးထက်မပြောဘူး။ မလေးပဇာညောင်းမှဆိုရင်မနက်တင်ကသွားပြီးတော့မရုပ်တုံတဲ့ကိုရေးထက်ပြီးညက်ညက်ပါအောင်ထောင်းမှတော့ကြကြားလာမပါမနဲပါလားဒါနဲနေမှမလေးကုလို့မနေဘူးလားအေးအဲ့တော့ဆိုင်လဲရှိမှရင်သွားရအဲ့ဒီလဲရှိမှရင်ကုသိုလ်မများဘူးလားဘာများလားတကယ်တည်းမှပဲပြောရင်ဆိုင်ရဲ့အေးဒါပဲ အဲဒါကြောင့်ဘုန်းကြီးတို့ကလည်းမာမယာတို့ရဲ့ခန္ဓာကရေပြင်းနေတူပါလေကိလေသာကမောနေတူပါလေအမှတ်တရားကခဲနေတူပါလေအဲ့တော့မောကုန်းကြီးနဲ့ခဲမောကုန်းကြီးရဲ့ရေတွေကိုခဲကြတဲ့မော်လေးရဲ့ရှဲသွားရက်ထားတော့ပြန်ဖုံးသွားတယ်အဲ့ဒီမောင်မရက်ကြီးအဆက်မပြတ်ဘဲနဲ့ပေါက်နေမှာအမောကမကတ်နိုင်။ဒါကြောင့်ဒုက္ခနာကရေပြင်းနဲ့တူတယ်ကိလေသာကမောနဲ့တူတယ်မတရားက ဒါကြောင့်ကိလေသာမမပတ်နိုင်အောင်ခန္ဓာရည်ဖြင့်အမောက်ခဲနဲ့သွားရခိုင်လျာလေကာပြောင်းကောင်းကောင်းမိုက်၍နေကြလေတာပါအဲ့ဒါတော့ကျတတိယဒီနေ့တရားတနာဤတစ်ထိုင်တစ်ထိုင်ရတယ်ဟောအဲ့ဒါသူခေါ်ရအောင်ပြောတာမှဘယ်လိုထိုင်တာလဲကက်ချက်ကြီးဖွင့်ထိုင်တာလေကက်ချက်ကြီးဖွင့်ထိုင်တာကတရားနာလာလားရှိမှတ်ပါ နာတာကိုကြည့်မယ်ရှုမှတ်တာတော့ဖြစ်နိုင်မှာပါအဲ့ဒါကိုလည်းတကယ်ခက်ဆင့်သင်ကြီးပေးလိုက်ကြတယ်ခန္ဓာဉာဏ်တော့တရားကြီးဘယ်လိုခန္ဓာကိုနဲ့ကြိုက်ရမှာလဲဟိုကဲဆက်ကဘယ်နေ့ကတွေ့ထားတယ်မလို့အခုခန္ဓာကပူရင်ပူနေမှာ तू ကအေးကြီးအေးဘယ်လိုခန္ဓာနဲ့ကြိုက်နာရနာပါကြိုက်တယ်လုံးလားအေးကြိုက်ပြီဆိုရင်အဲ့ဒါ10မိနစ်ပဲမှတ်ပါ9မိနစ်ပဲမှတ်ပါတစ်ချိန်မှပါကြည့်ကြည့်ပါကြည့်ကြည့် အဲဒီတော့သက်သက်တိုင်းနဲ့ညာညာဝိနည်းကတရားတဏှာကြီးရတယ်ဆိုတော့ဒါကပြိဿနာတဲ့ကုသိုလ်လည်းဖြစ်မယ်တရားနာတာကုသိုလ်မရဘူးလို့မပြောဘူးအကုသိုလ်ဖြစ်တယ်လို့မပြောဘူးအဲရှုမှတ်တာမဟုတ်ဘူးကတော့လက်မှ2000လောက်ရှိတော့4000ရှိ4000လောက်ထောင်တော့အဲ့ဒါကလောကခက်တယ်လူကြီးကရေသားကိုစနေလေးနဲ့အပြော့ကျွဲဆွဲနေကြတယ်အဲဒါကြောင့်ခန္ဓာကရည်ပြင်းတဲ့တည်းကိလေသာက အဲ့ဒီကိလေသာမခန္ဓာရည်ပြီးမကရအမတ်ခဲကသွားရထိုင်လျောက်ေအဲသိတ္တတရနိဒေနောပေကြီးတဲ့ပါနေတာလေဆန်ဆောင်တော်ရဲ့ပြရှိဒါကကသွားရရရင်ထိုင်ရအောင်မိသားမိတော်အတ္တကအိတ်မပြောသမျှကာလ ကာယသဘေတုကောင်းမှုဤကျုမြတ်တဲ့ဝိသလေးကြီးခြင်းနဲ့ဆုံးအရာကမြောက်ပြုပြသာအဝါမျိုးဥနာထုံကျင်ကြိုက်ကြရာယံလေးတင်ကြပြီးစိတ်ကြီးစိတ်နဲ့ကြာကြီးတွေ့တော်မူသဘောတရားဘာမှတော့ဖြစ်ပေါ်တဲ့ယုံနာကိုရှိမှမှာဒါမှကုသိုလ်ရဲ့အများကြီးရမှာမဟုတ်လားသို့ဓမ္မတကုသိုလ်သေမသေကုသိုလ်မတရားကုသိုလ်တရား တိုင်းတာလေအမှန်များမှာအခုမှများမယ်အဲ့ဒါကိုဟိတာကိုဆက်နေတာသူကတရားခံရင်ခံနေဖြစ်ပြီးသွားလာသွားတော့မရှိမှပဲနေကြတော့လေဇီပေါ်သောအချုပ်ကအဲ့ဒါကဘယ်လိုအားထုတ်တော့ပါတရကလည်းပလင်မောင်းနေပြီးတော့ဘယ်လိုကဘာဖြစ်တယ်ညာဖြစ်တယ်ပြောရင်သူများပတ်သက်ကြမှာလမ်းဆုံးနေယနေ့ဒီဒီစကြတာခုနှစ်ပေါင်းဝင်ပြန်တော့ဖြစ်အဲ့ဒါကိုနှစ်ပေါင်းနဲ့ရရင်ဒီရှိကအတုရင်လည်းဖြစ်မယ်ခိုးရပါမတရားဖြစ်ရှင်ရင်လည်းဖြစ် အစစ်အမှန်တော့လုံးဝမဖြစ်ဘူးကိုယ်ကိုယ်လည်းမသိလည်းနဲ့သူများကဆုံးဖြတ်လို့သောတာပန်တရားကဖြစ်ရတယ်ဆိုတဲ့တရားအတုပါဘူးအစစ်မဖြစ်နိုင်ဘူးအစစ်ဆိုရင်9လောက်ပိုင်းရှိတယ်ကြကြအခုနှစ်ကောင်းနဲ့ရရင်အတုရလည်းဖြစ်မယ်ခိုးရပါတရားနဲ့မညီရရင်ဖြစ်ဖြစ်ဖြစ်အေးသူများပတ်သက်ထားမှရရတဲ့တရားဟာလည်းပဲအတုပဲဖြစ်ပါလိမ့်မယ်အစစ်ဖြစ်မှာလားတို့လူရင်အဲ့ဒါသူများကဟာလေဒီလိုစိတ်ဘာဖြစ်မှာမို့ကိုယ်ကိုယ်တိုင်ကြည့်ရ သမင်းစားတဲ့လူနဲ့ကြည့်တယ်ဘယ်သူကဝါတယ်လို့သိဒါဟာပဲအာတုတဲ့ပုဂ္ဂိုလ်ကပုဂ္ဂိုလ်ကိုတောတာပါဖြစ်သွားပြီးတော့သူ့ကိုယ်သူ့ကိုကြည့်ရတယ်သူများဆုံးချက်ခံရမလို့သူများအဆုံးအသက်ကမှဒီဒီနဲ့အဲ့ဒီလိုကတရားအရှင်းမဟုတ်ဘူးလို့မှတ်ထားပါဒါဟာဘုရားမှတ်တော့ပဲ ဒီကိစ္စသလုံးသလုံးနဲ့ပုတ်ပုတ်ပြီးတော့နေနေကြတော့ဘုန်းကြီးကိစ္စအမှန်တရားကိုကြည့်ကြပြတ်သားစွာသိထားဖို့လိုတယ်ခုနကဘုန်းကြီးပြောပြီးရွှေကြီးက၈တောင်းကို9တောင်းတော့ရှိတာ2ပေါင်းနဲ့ရရင်အတုလည်းဖြစ်ဖြစ်ဖြစ်မဲ့900ပါးရဲ့ဖြစ်ဖြစ်ဖြစ်မဲ့အရှင်းတော့ဘူးဆိုတာသိဒါလားရွှေဆိုင်လေးသွားရောက်ကြည့်ပါလားဟုတ်ပါလားအေးအခုမိမိတို့လည်းတရားသူတစ်ပါးတစ်ပါးဗျမ်းမှာလမ်းဆုံးရမယ်ဆိုရင်အတုရင်လည်းဖြစ်ဖြစ်ဖြစ်မဲ့မရသေးတာရင်လည်းဖြစ်ဖြစ်ဖြစ်ဖြစ်ရှင်းတော့မဟုတ်ဘူး ဒါတော့ပေါ့ကိုင်းတော်ပြီဗျဒါကြောင့်အခုနင်လားငါလားဆိုပြီးတော့ဘုရားတို့ကြီးယူကျော်အရေးချမကြီးကုသေတာအသွေးလို့အထုတော်မူလိုက်ကြတာအတိတ်ဘဝအခြေခံပါဠိအားလျော်စွာအချို့သောတာပန်အချို့သံဃာကအချို့နာမအချို့ယဟနာဖြစ်တော်မူကြအဲ့ဒါနဲ့ဘုရားနဲ့သုံးလရက်ပေါင်းကိုဖွက်ပါနေရတော့ဘုရားပြည်တော်ကြီးနဲ့အတုခါတော့ရတဲ့တရားနဲ့ပူဇော်ခြင်းနဲ့မရသေးတဲ့တရားကိုလာယူခြင်းနဲ့ အဲ့ဒီဒီပဲချက်နဲ့ဖရာဘူးထွက်ခဲ့ကြဒုပိဋကတရောဖရာဘူးသွားဘူးဒါရည်ရွယ်ချက်ဘာရည်ရွယ်ချက်မှမပါပါဘူးကြောင်းပေးလို့ရုံပေးလို့ဈေးပေးလို့အလုပ်ပေးလို့တိုက်ဆံဝေရလေးနဲ့တကယ်ကြီးအပေါင်းပေါ်နဲ့ဆိုပြီးတကူကြီးတရားကြီးသူရအောင်ဆိုပြီးတော့တကယ်လည်းအိမ်ကထွက်တဲ့ကရောက်တက်ကရပောက်တက်ကရပြောသွားတာအရဟံတလုံးမှပါပါဘူးပါလိမ့်မလား မပါပါဘူးရတော့အော်တိုမက်တစ်သင်ယူတော့အောင်ပြီးတော့ဥတုံးကြီးချစားကျင်တာဝင်စားပြီးဉာဏ်ဖြစ်ပြန်လာတယ်ရလိုက်မှာပါကုသိုလ်ကြီးလက်ကတော့မတမာနည်းနဲ့လောက်တာတကုံးဘုရားတွေကိုရအောင်ဆိုတော့ကိုမျိုးကိုရကိုအိမ်ကဘုရားတကုံးမရှိတော့ဘုရားဘုရားကြီးကဒုံးကတိုက်ဆိုတာအဲ့ဒါကဒုံးကဒုံးကြီးတိုက်တယ်ကိုယ်ကအိမ်ကဘုရားကြီးအပြာအိမ်တော်တက်မကမှာရင်ဘတ်ကဖနှောင်းနဲ့ထောက်ကထားတာ အိမ်ပေါ်မတက်နဲ့မြင်တို့ကမြင်တဲ့ဘက်ခဲဖြစ်ပြီးတော့တခြားမှတကွေးကြီးတဲ့ထင်တယ်ငါတကွေးမရှိဘူးလေအိမ်ပေါ်မတက်နဲ့ဆိုပြီးခဏောက်နဲ့တောင်ပတ်ပါကိုယ့်အိမ်ကိုကူးသားမှာကြည်ကြည်လဲလဲတက်တက်လာအခုတော့ခရီးလေးတစ်ခုဘူးရအဲ့ဒါလည်းအများကြီးကိုယ်ကအချိန်လည်းအများကြီးတောင်းပါအဲ့ဒါကဘုရားမူကြီးတစုကိုဖုတ်ပြီးတော့မပြန်လာတော့အာနွားနဲ့ပြန်မှန်းလို့အိမ်ကဖုန်းနေကြဘုရားလေးတော့မဖုတ်ပြတော့ဘူးအဲ့ရတဲ့မဲခွေဖြစ်ပါလားတတ်နဲ့လေဗျာ အဲအဲ့ဒါကြောင့်လောကကြီးကကိုရှာတဲ့ငယ်ကိုယ့်ဘာသာဖြိုးကြည့်ရတယ်ဆိုပြီးတော့လုပ်ကြတာကိုယ်ကလာဝကဥက္ကဋ္ဌဖြစ်ရင်ဝီစီမောက်ပြီးတော့ဘုရားဘုရင်တွေအကုန်လုံးအောင်နေထက်ထားတာတမအေးဘယ်မဟုတ်တာဟုတ်တယ်ဘာမှလည်းမဟုတ်ဘဲနဲ့ကြောက်လို့မရတာအဲ့ဒါလည်းတရိတာအခုရာပြီးတော့တရားနဲ့ပူတော်မယ်မရသေးတော့တရားကိုနာယူတယ်ဒီလိုကျက်ဗနာမျိုးပြောလို့ဒီဘုရားဘုရားရအောင်ပါဆိုကြည့်ပါပြန်ကချက်ဟာပြောပါနဲ့အင်္ဂါဘုရားကမဖုတ်ဖြစ်ဘူး ဆရာတော်လည်းမောပါမိအိရတယ်ဝင်အိနေတယ်မပူပြရပါလိမ့်မယ်ကုလိုကြီးအဲအခုကိုယ်တော်လည်းငါတို့ဒါနဲ့ညီရဲ့ကျက်နဲ့အဲ့ဒါစစ်ကြောင်းရှိပြီးတော့ဘုရားဘူးလားအဲဘုံကြောင့်ကြီးလာတဲ့သံဃာတော်ရွာဒီရွာမိလောက်ကြီးလာတဲ့ကောင်ကောင်းကင်မှာပြန်သားတော့ချိန်ကိုက်မိပဲဆွပြီးတော့သိဟာဆန်းကျင်လိုက် မေတ္တာမြေပြင်မှာရှက်ပြန်လို့အာကြောက်ကံရစီပြန်နဲ့အလုံးလုံးစိတ်ယူသာပင်ကြောင့်ဒါရင်ကိုယ်ဝိုက်ပြန်သားရလို့တိုးမိတယ်ဟာအခုလုံးလောက်တဲ့ကောင်းပြီဆိုတာပြန်သွားတာရှင်ကမိွဲတွတ်နေတာအံ့ဩစရာကောင်းပြီကွာဘုရားတန်ရောက်ပါမှဒီအကြောင်းလျှောက်တာတရားကောင်းတဲ့ဘုရားရာအောင်မင်းဟောသူဒီရေကြောင်းကြည်လာတဲ့သံဃာတော်တွေရေလည်းရောက်ပါမှကြောက်ချတယ်လို့နေပြီးမသွားတော့ ကာလကံကိုဆိုတဲ့လူရုပ်မာမဲချရေဒါမဲချဟိုထက်တဲ့တို့ကကံသမ်းမဲ့ထက်တယ်လူတိတိတို့ကလည်းကံသမ်းမဲ့ထက်တိုင်းဆိုတရားနာစေရှင်းလိတ်ခဲလူရုပ်မာမဲပေါက်တတ်သည်ဟိုအောက်ကနေပြောတာပါရဟနာလို့စိရင်တော့ဗာမဲ့ပေါက်မဲ့ဟိုတရားနာစေ သိနိုင်မယ်လူပင်လူရုပ်ပါညတော့လည်းသူ့ဘုဒ္ဓဘေသူ့ဘေသူနဲ့ဆိုပြီးတော့ဟုတ်လားမနေ့ကမှသူများမှမျက်စိခုခုရောက်ပြီးတော့တရားလာဝင်တော့နာညာပြီးပြီးတော့ငိုက်နေတဲ့လူတွေလည်းပါမဲပေါက်ဟုတ်တရားမဆုံးလေအိမ်ပြန်ပြေးခေါ်ရည်ဒီရုပ်ပါတရားမဆုံးမဲ့အိမ်ပြန်ရင်ပါတယ်နော် သက္ကမသိနဲ့အိမ်ကြရင်ယူရပါလားယူရသည်အိုင်မပြောရတယ်ပဲအခုကဒီဥမာတွေညားတယ်နော်တိုင်းရှိပြီဗျာအဲ့လိုသုံးရင်တော့ကလူလုံးမှာမဲချတဲ့အခါကာလဟောနေသူကြီးကတော့သုံးပါမယ်ကြတန်ခါအဖျားမဆန္ဒဆိုတာလည်း ခရီးသွားပြည်သူတို့ရဲ့အာသိသူကြီးမဆန္ဒတော့သူ့ဓမ္မရဲ့လက်ဝက်လက်သားတွေချုပ်ပြီးတော့တဲ့ဥစ္စာရေထဲချပတ်လိုက်တော့ဟောများအဟုန်တစ်ခွက်သေးကတော့လေဘောပါတဲ့ကိုတော်တွေကဩသနာတရားကလေးမှအံ့ဩပဲကောင်းပြီကလူကောင်းကြီးအားများသွားတဲ့ကသုံးရင်လုံးကလူမှမဲပြသူ့ကိုတဲ့ဥစ္စာရေထဲချလိုက်မှလေးကများအဟုန်တစ်ခွက်သေးတယ်ဘုရားထံရောက်ပါမှဒီကြောင်ကြောင်တာတရားကောင်းတဲ့ဂုဏရာအုံးမင်း ဒါတိယရဟတော်ခုနှစ်ပါးတော်ဝတ္တမေနာသနေဝတ္တမိုးချုပ်တဲ့အခါရောက်တဲ့နေရာနေရာပတ်ကြတော့ကျောင်းတိုင်းဘုန်းကြီးကကိုရောတို့ကလည်းခုနှစ်ပါးကိုယ်လည်းမှန်ကလေးလည်းခုနှစ်လုံးနေရာခုနှစ်ခုရှိတယ်။သွားရောနာနေပန်းဖြစ်တော်မူတတ်ပါဆိုတော့ကိုယ်တော်ခုနှစ်ပါးလည်းကိုယ်လည်းဝင်သွားရောမိုးမရွာလေးမစင်းမဲ့တဲ့အလိုလိုကြောက်တုံးကြီးလာဖိတ်တတ်တယ်။အတွင်ကြီးရခုနှစ်ပါးသွားအပ်ရှိတဲ့များဖေကြတို့ညာကညာယုံညာ ယမကကိုရောလည်းရွာပေါင်း900ဒီ900ရွာတကားတကားမှဆိုနေကျွန်းနဲ့တုတ်ကုန်းနဲ့ကောတရရဲ့2ရဲ့3ရဲ့4ရဲ့5ရဲ့6ရဲ့တုတ်တုံးမှမလုပ်ဘူးတဲ့900ရောက်တော့ဘယ်သူမှမကိုင်းမသိရဘူးအလိုလိုကြောက်သုံးကြီးပွင့်သွားတယ်ကိုယ်တော်ခုနပါသာပြတ်ရင်ဟဲ့လေကောင်းသစ္စာကလည်းတငယ်ငယ်နဲ့ဖရာထံရောက်ပါမှဒီကြောင်းလျှောက်တာတရားကောင်းတဲ့ပုဂ္ဂလာရအောင်လေတဏှာစေကြောင့်သုံးဘုရားထံရောက်ကြတော့ ကုံကြောင့်ဖြစ်လာတဲ့သံဃာတော်တွေပါမြင်တဲ့မိမိကမိကြီးနဲ့ဆက်သေးတာ။အော်ကြီးကကြီးကိုမိမိဆက်သေးတာဟုတ်လား။အဲ့ဒါမြင်ခဲ့ရပါလေဗျာ။ဘာကြောင့်ပါလဲဆိုတော့ဘုရားကရှင်သာရိရဲ့အဲ့ဒီကြီးကကြီးကောင်းကောင်းမနေလို့ဖြစ်တာ။ဒုတိယသိက္ခာကလည်းမှဖြစ်ခဲ့ပြီး မြေမကောင်းတဲ့နွားနလန်းလုံးလိုက်ယုံဘုံကနေလေနလန်းလုံးလိုက်ယုံဘုံကနေလေအော်သူလည်းဒီတွေ့နေတာကမလို့ကိုချင်းမသာဘူးကိုယ်မကြတဲ့ဖြင့်တလောက်သိချင်းတဲ့နွားလို့နွားလည်းပဲကောင်းရုပ်ပမိရှုတတ်ခဲ့ပြီရှင်သာလို့နွားလည်းကောင်းသမ်းမှုကြောင့်အဲဒီကလည်းငရဲနိုင်တဲ့ပေါင်းများစွာကြာ အယကထုတ်ပြန်လို့လည်းကာမကရိစ္စကကာမဝိပါကတရိသပါကစနေဒီကံသူအကျိုးပဲဆိုရလို့အဘရောလောလောဆယ်ကောင်းဝင်ကြသွားပြီမဲ့ချိန်ခိုက်ညီဝဲစွန်တရားတွေကခုနဘဝရှိပြီဘယ်နှဘဝလုတ်ပြုတ်ပြပါပြီတန်ခါတော်ကတွေ့တဲ့အချိန်ကိုဘုရားရှင်ရာခဏတတ်ပြတာနောက်ဘလုတ်ခံရမှမပြောနိုင်ဘူးဒါတကောင်သမ်းမှု အတ္တရဲ့လူတယောက်သရင်ပေါ်၍အပြစ်မကြီးပြီဘူးလားအပပါကြီးလားဟုတ်ကဲ့ရင်းမရှိပြားမရှိအမလီလူကိုတုံသွားတာဒါကြောင့်ဖက်တယ်ပြောတာမယောလာကျတော့အာမဗန္ဒီပါဘုရားသာဓုပါဘုရားဒါကျတော့ရှာရှိတယ်အခုကျတော့ကြီးပါတယ်ဟာဒုက္ခပဲလေဧတာရှင် ဟမ်ပါကြည့်တာတော့အပြစ်ပြစ်မယ်အတရိသံဃာဓမ္မဗမြန်သမိမဲ့တင်ပိုရိတာလို့လို့ပြီးအပြစ်မကြည့်ပေဘူးလားဒါကြောင့်ဒီကသတ်တော်တဲ့ပြင်းကြီးလေးပါလို့ဟောရတဲ့သူတရားဓမ္မတွေအဲ့ဒီတဲ့ကြီးကားလို့ဖြစ်ရသူမကြုံရပါသေးနဲ့လို့တသာသနာလုံးသာနာတော်တွေကဒိဋ္ဌာသရဏိသိညောဝါတရားတော်ပါတဲ့သွားရတိုင်းလျောင်း အေးမဆုံးဘူးပြဒါလေးကြတော့အေးလေဒီလိုလဲချစ်စရာလေးတွေတွေ့ဥမှာပေါ့လောကကြီးမုန်းရချင်တော့ဟုတ်လားအဲသက်ကုန်ရောမယ်ကိုင်းနောက်တကူမြေသူကြီးကတော့တဲ့ဆိုရင်လည်းချက်ပတ်တာမြင်နေတဲ့ဗျာပါကြောက်လေဖြစ်သားလို့ရေအဲ့ဒီလေးကြီးကတော့လည်းကောင်းကောင်းမနေကြလို့ဖြစ်တာလူတွေအဲ့ဘဝကလည်းမမယံဖြစ်ခဲ့တယ်အဲ့ဒီသုံးဘဝလုံးတော့တတ်ခဲ့တဲ့ယောက်ျားက သူ့အမောသသမုယတနာနဲ့ဆွဲလမ်းပြီးတော့သေဟောခွေလာဖြစ်တယ်။ငါကခွေသူပါလေဘဝချင်းမတူပါလားလို့မသိသာနိုင်လို့ငါမရဖြစ်တဲ့ဘုဒ္ဓဆိုတဲ့အဆွဲကြောင့်ဓမ္မသွားရတကောက်ကောက်လိုက်ပါ။ရကြည်ပါသားတွေကဟေးမုတ်ချုံမိုင်းနေရရဲ့ခွေးခေါ်ပြီးတော့တော်တယ်သွားပြီးကနေပါကောင်းရလာမလို့ အဲဒီလိုပြောင်းအောင်ကြည်တယ်တဲ့ရဲ့တင်းတို့တွေဆိုကြတော့ငါအရှက်ရအောင်လုပ်တယ်ခွေတနည်းတဲ့ရဲ့အဲ့ဒါမြေကမ်းတစ်ခုမှာခွေလည်းလည်းတဲ့ဟုတ်ဆွဲလို့ရည်ရချတတ်ခဲ့ပြီจิตาโรคุยตะกองสามุยังเวนได้ในป้องญาสวะจาเมยะนุจันโนและกันโนจุเบสุราโลยะคุโลตะโอสะยิเรชะปะขันยาติภวะอจิตยาဟုတ်ပါပါ လွတ်ပြီးပြုတ်ပြီးမပါသေးဘူး။တန်ခါတော်များတွေ့တဲ့အချိန်ကိုဘုရားရှင်ကြီးကကနန်းတက်ပြလိုက်တာ။နောက်ဘလောက်ခံရမှမပြောနိုင်ဘူး။ဘာဘာတကောင်တမ်းအကယ်၍တရားတိုင်းပေါ်ရသူတကာရအမအတွေ့အဲ့ဒီလေးလူကြီးကြောလို့ဖြစ်ရသူမကြုံရပါစေနဲ့လို့သတ္တနာလုံးတန်ခါတော်တွေကတိတ်တန်စရံလေးတိတ်တော်ဝတရားတော်ဘာပြောသွားရ ဟောတောင်းတဲ့ခရင်တန်ခါ9ပါးကိုယ်ထဲဝင်မိုးမိမလေးမစမဲနဲ့ကြောက်တော်ကြီးပဲခြောက်ရတာကျွလာပြီမတက်တော့မြမလုံးခုနှစ်ရက်မြောက်ပြန်တော့ဘယ်သူမှမထိမကန်ရမယ်အလိုလိုကြောက်တော်ကြီးပွက်သွားတယ်ဗျာအဲ့ဒါဘာကြောင့်လဲရှင်သားတို့ဒါလည်းပဲမင်းတို့ကောင်းကောင်းမနေခဲ့လို့ဖြစ်တာ သင်တို့ခုနှစ်ပါးသည်အထိတ်ဘဝကသာကြောင့်သာခုနှစ်ပေါ်ဖြစ်ခဲ့သည်တနင်္ဂနွေဆက်ဆက်ချက်တနင်္လာတစ်ရက်အင်္ဂါတစ်ရက်နေ့ရက်တွေပြောင်းနွားရီကြောင်းလာခဲ့ရမှာတနေ့ကိုကြီးတကောင်တွေ့တော့ပြောရင်ပြက်စေဖမ်းကြရင်ရှိကြရင်ဒီဘက်ကပြင်မထွက်စီနေညာသံပေးလိုက်တဲ့အခါမှာအသက်ကြီးကြောင့်မိဟာတောင်ပေါ်ရဲဝင်ပြေးရတယ်အဲ့တော့နွားရီစာဝါလို့ဌာနပြန်ကြပြီကနေ့ဖမ်းဖို့ချိန်မရှိတော့ဘူး နောက်ရမှဘာမရလို့ခဲပေါင်းခုနှစ်ပေါက်တယောက်တစ်ပေါက်ပိတ်ခဲ့ကြတယ်ခုနှစ်ရမြောက်ပါမှဒီနေရာပြန်ရောက်လို့ခဲပေါက်ကိုဖွင့်ကြည့်တဲ့အခါဟောစပြရင်ကနဲ့တုံရင်ချိငဲ့ညိုးနွဲ့တာဘုန်းကြီးမြတ်တော်ဟာတနာကြီးမတပါမတကြဆိုလဲလို့လွတ်လိုက်ကြသည်စေတာတို့ကိုဘုမသာလို့ပါဏာတိပါဏာကမထိုင်ပါဏာတိပါဏာကမထိုင်လို့ငရဲတော့ မကြ ဒါပေမဲ့ဝုံမအမြဲငရဲမအပဆိုတဲ့စကားပုံလုံးငရဲမကြပေမဲ့သင်တို့ခုနဘောဆုံတိုင်းဆုံတိုင်းအခုလိုသူလည်းဝင်မိုးမရွာလည်းမသိမဲ့နဲ့ကြောက်တုံးကြီးပိတ်ရသည်က14ဘဝရှိပြီတဏဘဝဘာတကောင်ပိတ်လောက်မှုအကဲလူတယောက်ထောင်ချမဲ့တွင်ပို့၍အပြည့်မကြည့်ပေဘူးလား ရဟန်းသံဃာတော်ဘာမြတ်ထောင်ချမဲ့ဆိုရင်ပို၍တာ၍လွန်၍အပြစ်မကြီးပေဘူးလားအဲဒါကြောင့်ရဟန်းတော်ခုနှစ်ပါးကဲလို့ဖြစ်ရချုံမကြုံရပါစေနဲ့လို့သာသနာလုံးသံဃာတော်တွေကသင်္ကန်းသွားကြောင်းဖြစ်ပစ္စည်းလေးပါသူပေါ်ရတဲ့တို့တရားရမတွေကိုဒိဋ္ဌံသရဏိတိနောဝတယနောပါပြောသွားရ ကိုင်းရေသာလမ်းသုံးခုမှာဘဝဝတိပိစခဲ့ရကြီးကလေးငါတကောင်သမှုကြောင့်ငရဲ၌ပေါင်းများသွားကြငရဲကလွတ်ပြန်တော့လွတ်လောက်တဲ့ကောင်းရင်ပြန်မိမဲ့ချိန်ကိုက်မိဖို့ဆွတ်တရားတာဘဏ္ဍဘဝအဲခုနကဘဝဆုံးပြီလို့ပါလို့ဟောလေတူကြီးကတော့ဘယ်ဝိဆိုရေတဲ့ချက်သခံရတာဘဏ္ဍဘဝကျွတ်ပြီလို့မပါသေးဘူးဟောဒီကိုယ်တော်ခုနပါးကဘုဒ္ဓကောင်အောင်ပြိမှုကြောင့်ဘဏ္ဍဘဝ၁၄ဘဝ အတူတူပဲပြုလုပ်ခဲ့ဒါပေမဲ့လို့ဒီကိုယ်တော်ခုနပါကြတော့ဒါဘောင်ကကံအကျွေးနောက်ဆုံးဘဝပါပြတ်ပြီးကျွတ်ပြီးလွတ်ဒါပြန်ကောင်းကျက်ချလိုက်တော့ကြီးကလည်းလေတကြီးကြတော့ဒီတရားတော်ရှင်မဥပဒနာအမထုတ်ဟောဒီကိုယ်တော်ခုနပါကတော့ဘုရားငါးကျွတ်နဲ့ပါတာကပါလူဖြစ်လာတဲ့ယဟန်ပြုတယ်အခုတရားရှင်300ကပြန်လာခဲ့တယ် အဲ့ဒီကြံလာတဲ့အထက်မှာရှုသောတာပန်တဂရကနာဂယဟနာဖြစ်ခဲ့ကြတယ်ဆိုတဲ့အထက်ဒီကိုယ်တော်ခုနှစ်ပါးကယဟန်တာဖြစ်ခဲ့ကြပြီ။ဒါဖြစ်ခဲ့။ဒါကြောင့်တို့နောက်တဲ့ဘဝအတ္တရှိအောင်ဆက်လေးဘဝနဲ့ပြကောက်ကျက်ချလိုက်ရင်ဝိပဿနာကံပြလုံဟန်ဆိုတာသင်ရှားပါ။ဒါနတိတာသမထကဘယ်ကံမှမဖြတ်နိုင်။ဟောဒီဝိပဿနာကသာကံဖြတ်နိုင်တယ်။သဘောပေါက်ပါလား။ ဒါဖြင့်တို့မြတ်စွာဘုရားဘုရားပြည့်ပြည့်မှမကောင်းတာလုပ်သေးတယ်ဒါဖြင့်ဝိဘတ်တော်12ပါးဆိုတဲ့ဆိုးကျိုးတွေအဘယ်ကလာလာလေးတင်ခြင်းနဲ့ကမ္ဘာသလိဆိုတဲ့ပုရုဇဉ်ဘဝကလာခဲ့ပုရုဇဉ်ဆိုတာရေတဖန်းကြီးလို့ပိုးမกินပုရုဇဉ်ဟာပြစ်မกินဘူးဖြစ်ဘုရားအလောင်းရှင်သာဒီဘုရားအလောင်းရှင်မောဘယ်သူအလောင်းဖြစ်ပဲပုရုဇဉ်ဆိုရင်အပြစ်မกินပါဒါကြောင့်ဘုရားဒီလေးတိကျေကဘာတပိမှာကာယကညောင်း၅ပါးဝစီကညောင်း၆ပါးမနောကညောင်း၁ပါးဆိုပြီး၅၆၁ ကကြမအကျွေးကိုပေးဆက်ခဲ့ရပါတယ်ဟုတ်ပလားအေးဆိုဝိပက်တော်ဆလပဖရာတော်လည်းကြုံမေမိမိပင်ပြုလုပ်ထားလောအာကံတွေတွင်အတိတ်မှထိုအရေးရစရဲ့ပုံတွေလွတ်မထွက်နိုင်ဘူး ကိုယ်သက်ကတန်တာဝေဤဘက်တော်ဆနပါဖရာတော်လည်းကြုံပြီမိမိပင်ပြုလုပ်ထားအလုတ်အာကံအထွေတွေအတိတ်မှထိုအရိပ်တစိရဲ့ပုံတွေလွတ်မထွက်နိုင်ဘူး ဩစကေတံလာဘွေအေးဒါကောင်းတော့မိပြန်လည်းဖြတ်ရအောင်ရည်ရွယ်ချက်ကြီးနဲ့ဥတည်ဖြောင်းတန်းလာတဲ့အလောင်းတော်တို့တော့အဖြစ်မကင်းသေးရဲ့တို့သူကပုထုဇဘဝနဲ့နေရင်ပြစ်ကင်းမှာပါကိစ္စကုထုဇဉ်ဖြစ်နေတော့နေကြပြီအပဲတက္ကာယဒိဋ္ဌိဆွဲကညီလို့အမိကိုလည်းတာရဲတဲ့ ဖကိုလည်းတတ်ရဲတယ်ဘုန်းကြီးကိုလည်းဆဲရဲတယ်ကိုင်းအခုတရားနာတော့ဘုန်းကြီးကလည်းအားဆဲမလိမ်နဲ့နော်ဘုန်းကြီးမလာမှန်းပြသူလည်းမလာသေးကြီးပဲစိတ်ထဲကတော့ပြောကောင်းပြောမိပါလေသွားမလုံနဲ့ဆရာမိကလူကြီးသူမှဆုံးမတာကိုနှုတ်ပြီးကောင်းရှာပါပြန်မပြောကောင်းဘူးဟုတ်ပလားအေးအဲ့ဒါရှိတယ်ဟိုရွှေကျင်မြို့ ဘုန်းကြီးအဲ့လိုမသာမှားရတယ်ပြောတော့အောက်ကယူနန္ဒတဲ့ကသူလည်းမသာသေးပဲလေနောက်ပဲတော့မှအဲ့ဒီလိုမသွားတော့ဆရာကပြန်လို့လူจิตတုမကိုတပည့်သားလေးကိုဆုံးမတာပဲဒါဆဲတာမှမဟုတ်ပဲနဲ့မသိမလားမသိမလားမသိရင်ဒါပြောတာလေဒါဆဲเสียလို့လို့ဟုတ်ပါလားအဲ့ဒါပဲဘုန်းကြီးကိုလည်းဆဲရဲတယ်ဖယားရွှေလဲခွာရဲတယ် ဘုရားရှိခွာတာလူလားတရိစ္ဆာန်ပြရဘယ်ခွေးမှရှိခွာတယ်လို့မကြားဘူးပါဘူးဘုရားရှိခွာတာလူလားတရိစ္ဆာန်လားလူနဲ့တရိစ္ဆာန်ဘယ်သူကသာအချောက်တိုက်ဝင်မမြင့်ပါဟမ်အောက်ချင်မလို့ပါကဲခြေစစ်မစစ်မှတ်ကြောက်ပြင်ကြည့်ရအောင်လေဒါတရိစ္ဆာန်နဲ့ဘယ်သူကသာလဲအိမ်မှာကြွက်တွေတောင်းကြမ်းကြွက်ထောင်းတယ် မိလာတော့ဟာကြွက်ကလေးကငါအိမ်နဲ့ချိန်မယ်လို့ငြိမ်နေသလားထွက်ပေါက်ရှာသွားပဲကြွကြွတွေးပဲထွက်ထွက်တခါတည်းပဲရှင်းတော့ကောင်းတော့လေးပါထိုင်အောင်မကြံကြိုက်ပေါက်ပြီးတချို့လဲလွတ်မသွားဘူးလားဆိုကြည့်ကြကြွယ်ထောင်မုံငါကြွယ်တန်နဲ့မျက်လုံးလေးကလည်းတက်တက်ထွက်ဖို့ရလဲသူကြံရွယ် ဆွဲခဲ့တော့လဲအောင်မြင်တယ်ဟောကြွက်ကလေးထောင်ချောင်းပြီးတော့ဘာလို့ထွက်ပေါက်ရှာပြီးတော့ကျွေးသားလို့ချို့လဲအောင်မြင်ခဲ့ပါတယ်ကိုင်းတို့လူတွေတမိသားနဲ့တမိသမီးအိမ်ကြောင်ဖြရတယ်ဆိုတာထောင်ချောင်းမိတာပဲမဟုတ်လားထောင်ချောင်းမိတာပဲမဟုတ်လားအဲသက်ဖို့မြန်ကြိုးစားတာ ကိုဘုဒ္ဓတော်လည်းနဲ့လည်းကောင်းရင်ကြွားမယ်ဆိုတဲ့စာချုပ်ရှိရင်ဒေါ်လာဘယ်လောက်ပေးရမလဲရောင်းရတယ်ဘယ်လဲတော့အဲ့လိုစာချုပ်ရှိမရှိတဲ့အပြင်အချက်မရှိတဲ့မျက်နှာနဲ့တရားပွဲလာဗီဒီယိုဆုံးအောင်ရိုက်ချင်တာမင်္ဂလာဆောင်ရကအစကအဆုံးလူကုန်လည်းမှာမိန်းကလေးကယောက်ျားကိုထမင်းခုံကာမတဏှာနဲ့လုပ်ပြရတာကြတော့အဆုံးရတယ် အဲ့ဒီမှာဗိသိတရားတွေပါတယ်ခေါ်မောင်ဖရာလက်တပါမိမဩမောင်ဖရာလက်တပါမိမအဘွားအေအိုအဖိုးရတို့လူမျိုးတို့ခေါ်တာပြောပြောနားထောင်တို့လို့တကယ်ပြန်နဲ့အရွယ်ပေါ်ဘယ်အရွယ်တိုင်အောင်လဲတော့တကယ်ပြန်နဲ့အရွယ်ပေါ်အောင်စံပဲ့တော်မူကြပါစို့ဖရာလေး လေလေလေဘယ်နဲ့တော့ဗျာသို့အိမ်တော်မိရဲ့လူတွေရဲ့ထွက်ဖို့ရလဲမကြံရွယ်ကျွာကလေးနဲ့စာရင်ကွယ်ကြည်စံတို့ရင်လေးတဲ့ နိုးနိုးအဲ့လိုအတံမျိုးနဲ့ခီးမဝင်ပါအမဲနှလုံးထဲကလိုက်ပြီးတော့ထွက်လာတယ်ကြည်စမ်းတို့ကညံလေးတယ်လောက်လေကြိုက်ကြက်လိုက်တယ်ဘယ်သူဟာကအဲခံရပြန်ပြီတစ်ခွက်မွေးကနာလေးဆိုစောက်တာတပတ်မှမလားအဲ့ဒီတော့လူနဲ့ကျွတ်တဲ့ဘယ်သူဟာက အဲဒီရကအိမ်ပြန်သွားရင်အိမ်ကြမအိမ်သေးနဲ့တပတ်ကနေ့ပခုံးနေပြီကိုကုံမောက်ကိုကုံမောက်ကိုကုံမောက်ကအိမ်နှုတ်ကသာပါတယ်အိမ်နှုတ်တဲ့သာပါတယ်သူဥချပြီးမှအိမ်ကြားလာမလာမအလကအချောက်တဲ့ဝင်ပြင်းနေကြဒါကြောင့်ဖယားရွှေလဲခွာရဲတဲ့သက္ကာယပေဖြာမှာအပေဇလွတ်မယ်ဝိပညာချလန်းနဲ့ တကယ်တမ်းကျိုးပန်းယောဂီရဲ့အေးဘဝရဲ့အတိတ်ကဇမဝကျွေးတွေကိုဝိပဿနာနဲ့သာဖြတ်လို့ရတယ်ဗိဒ္ဓဝိပဿနာအာမထုတ်သေးသမျှကုထုဇေအဖြစ်နဲ့ဘဝရဲ့ဝကျွေးတွေကိုတထွေးကြီးဆိုပြီးတော့အကျွေးကြီးရတယ်တူပါလောကရဲ့အကျွေးကခါတည်းအရင်နဲ့အတိုးကများပါလားမြင့်ချာလေးတွေအတိုးတက်နေပါပဲ အဲ့တော့ပုရုဇဉ်အဖြစ်နဲ့ဝိပဿနာတရားအာမတုပဲနဲ့နှင်းပေါင်းကြနေသူ့အတွက်ကကြမ္မာအကျွေးတွေများတယ်ဗျာသဘောပါထောက်ပြနေတာထောက်တာမဟုတ်ဘူးဒါဒါကြောင့်ပုထုဇဉ်အဖြစ်နဲ့တော့နိကြအပဲသက္ကာယဒိဋ္ဌိဆွဲကညီလို့မိကိုလည်းတည်တဲ့ ဖကိုလည်းတရဲတဲ့ဘုန်းကြီးကိုလည်းဆဲရဲတဲ့ဖယားရှိလည်းခွာရဲတဲ့တက္ကရာဖေဖြာမှအဘေကလွတ်မယ်ဝိပညာဖြာလန်းနဲ့တကယ်ရာကျိုးပန်းယောဂီရဲ့ အေးဝိပဿနာအာမထုတ်ပြီးသောတာပန်မဖြစ်သေးသမျှတော့အပြစ်မကင်းတဲ့ပုရုရှင်ပေပေအများကြီးအပြစ်တွေရှာဝေရှုဆောင်လိုက်ကြပါပြီအဲ့ဒီအပြစ်ကံကြမ္မာဝိပ္ပေဆိုတာပြန်ပြီးတော့ပေးရပါတယ်ခုနကပြောပြီးမြေအောက်ပုံလျောကုံအာကောလီလူယောမထင်ရေလင်းဆုပ်ဆုပ်နိုင်အမိုးလီလွတ်ရုံမမြင်ကောင်းငင်ပြန်တဲ့ငဲ့နဲ့ပါတိမလွတ်နေနေသေမင်းနေ၍အလင်းစရိမနေရရာ တဏ္ဍမြုပ်ခွဲ၍ပေါင်းလဲသည်ကျင်မဲမရှောင်စသာတကားတိုင်းလားဘုန်းကြီးတို့သဘောထားကြည့်ကြည့်နဲ့ကိုယ့်ကိုယ်ဘဝကွက်စိတ်ကလေးတွေဖြတ်ပြီးတော့တွေ့ကြည့်ကြမှာဟောပြီးရတဲ့ဘဝမမြင်လာလို့ထားအခုလက်ရှိဘဝငွေရတာအခုအချိန်ဒီကောင်းတာတွေနဲ့မကောင်းတာတွေဘာတွေများခဲ့ပေါ်ပြီ အခုမှပေါ်တော့တယ်ဟမ်ငကိုတော့ကတော့ဘယ်လိုမို့ကြောက်ပေါက်မတွေတကားတဲ့သခွားကြီးနုနဲ့ငရုတ်ကြီးနုနဲ့ထုတ်ပြီးပလာတတာကပေါင်းတင်အခုမှပေါ်တော့တာကဲကိုကိုကိုပြန်ပြီးတော့အာနာရဝေဘာကောင်းတာတွေမကောင်းတာတွေဘယ်ဟာကအပြူများအဲမကောင်းတာတွေများရင်အဲ့ဒီမကောင်းကြီးကပြေးရမှာပဲမကောင်းကြီးကအဲပြေးရမှာပဲဗျာဘွာခတ်လို့ရပါမလား အဲမရဘူးဒါကြောင့်တို့ဘုရားဆိုတဲ့ပုဂ္ဂိုလ်ကြီးကာယကကြောင့်၅ပါးဝစီကကြောင့်၆ပါးမနောကကြောင့်၅ပါးပေါင်းလိုက်တော့12ပါးကြည်စားဘုရားပြမမကောင်းတာမလုပ်တာအတိတ်ဘဝလေးတွေကြီးကဘာသာတိုင်းကုသိုလ်ရှင်ဘဝရဲ့မှားရင်ချွတ်ချွတ်တိမ်မမှုတွေဘုရားဖြစ်တဲ့ဘဝမှာရင်နာစွာနဲ့ဆိုပြီးတော့သိခဲ့ရပါတယ်ဘဝအကျွေးနောက်ရှင်သာရိပုတ္တရာသေဂာနိဗ္ဗာန်ပြန်တော်မူရ ဘယ်ဆိုလို့တော့ကိုကအချင်းစမောနေတာဒီလူကြီးမဖြေနိုင်ပါဘူးလို့အောင်ပဲတို့နေပြန်ပြီးတော့ချော့ထားကြတယ်နောက်ဘလွယ်တာမဟုတ်ဘဲနဲ့ပေါ့ဒုက္ခအဲအဲ့ဒါကြောင့်ပြိဿရေရှင်သာရိပုတ္တရာအလောင်းတော်သည်အတိတ်ဘဝရှင်းเสียဖြစ်တယ်လူတရားမွေခိုက်တဲ့အခါယောဂပြောက်မကူပဲနဲ့သမဂုံကြဟဲ့မွေလာတဲ့နေခိုက်တဲ့အစိတ်ကိုပြန်ဆုပ်ပြီးထွေးပြရမယ်ဆိုတော့သွေးပါသွားလို့ကိုတော်ကြီးကိုကျွေးဆက်ရတယ် ရှင်မောကလဒေဂာနိပါရိုက်တာခံပြန်တော်မူရအဲ့ဒါတဲ့မြောက်တကုံက250တောင်တကုံက250အဲ့ဒီလေးတရိတာထားပြီးတော့ဟုတ်လားကိုင်းရှိစေဗျာရှင်မောကလရဲ့ဓမ္မဝတ္တကြည့်ရင်သူလည်းရှင်သာရိပုတ္တရာလို့25နှစ်ဒီလိုတော့အဖြစ်နဲ့အိမ်တော်တော်မကြရဘူးအဲဒီမှာအကလေးသက်လေးဝါဘုရားနဲ့ဆွေးလက်တဲ့တာလနာအောင်ဝဲကြီးကိုချင်းချင်းတဲ့အောင်ဝဲခံတာ အေးဘလောက်တော့အကျိုးပြုတယ်လဲခန္ဓာရတကူတော့လည်းငရဲပြေးသွားဟဲ့ပြောတာပြောတာနင်တို့ပဲပြစ်မှုရဒီဟာလေးခံရလားတပည့်တော်သူတတလုံးသာဘုသူသာရာလုံးယူလိမ့်လည်းပြောသိတဲ့တောက်စားလို့ဒီလိုကုလောင်းရှာရှာတဲ့ရှင်ရဲ့ခံစားရပါတယ်ဗျာတဏှာကြတော့ငရဲသိကြီးကငရဲသပ္ပတတက်ကရှာကြီးလက်ပြီးဓာနဲ့ဖြတ်ရှင်မောဝလံအနာပါပြောတာပြောတာနင်ရောဘယ်ပြစ်မှုရဒီလိုအကျိုးခံစားရလဲ မှန်လားပါဗျာတပည့်တို့ဖြူးဆရာတော်တရားမကောင်းဘူးပြောမိတော့ပါဗျာကဲခဏဘုန်းကြီးဟောတဲ့တရားကောင်းမလားမကောင်းဘူးဘယ်လိုကိုမကောင်းဘူးပြောကြည့်သားမှာကဲထားဗျာအဲ့ဒါနဲ့ရှင်မောက္ခလားငရဲကပြန်လာတော့ဘုရားကိုသူတွေ့ခဲ့တဲ့အကြောင်းချင်းရာကြီးရှောက်တာဘုရားကဒီလိုပြေးကြချာမှာအေးငါလည်းပဲမြင်တယ်ဒါပေမဲ့တက်တယ်မရှိတဲ့ကလူလူကလက်မခံမှသူ့ကိုငါမပြောဘူး အခုငါရဲ့ရှင်သာမောကနာတွေ့ခဲ့ပြီလင်းတို့ရတာဘယ်သူဘယ်သူဘယ်သူတွေကအာသူနဲ့သာသူသာပုတ္တရာလုံးကိုလိမ်ရောတင်ရရဲ့တောက်သားလို့ပြင်းမှုနဲ့မရေရောက်ကြတာအဲ့တော့ဉာဏပိတာဟုတ်တယ်ဒီလူတွေအသက်တင်ကြရှိတယ်မကောင်းမှုတွေပြုတာအမလီမကောင်းမှုမပြုတော့ခါရီယရှင်မောကလန်ကြီးလက်ပြမကြီးတကူနဲ့တဲ့ခဲပြောကြတာနင်တို့ဘာကြောင့်ဒီလိုပုံစံပုံစံစိတ်ချမ်းသာခံစားရကြလဲ မမဗျာတဲ့ကြောင့်ကြောင့်ရှင်သူရငါးပါးသူလည်းငါတင်တင်ကသက္ကနာယောဂီအာဟုသွားနေသွားနဲ့ထုတ်ပြီးတော့တပည့်တော်သူ့တန်းခဲ့တဲ့ကောင်းမှုကြောင့်ဗျာအာတရိယာကြတော့ကြောက်သိမ့်ပါလေဟဲ့ပြောတာနင်တို့ဘယ်ကုသိုလ်ကြောင့်ဒီကြောင့်သိပြီးမှရတာလေမှန်လားပါဗျာသူ့ဆရာတော်တရားတသိတရားနဲ့ကုတော်လို့ပါဗျာအခုခဏကိုဝိဆိုင်ဘူးပေါင်းလို့တသိမပြည့်ဘုန်းကြီးကတနေ့ဟို လူတထောင်မြို့နဲ့ပေါ့လေရွှေတန်လည်းကုမ္ပဏီမှာနှစ်ညဟောတာတညတစ်သိမနေ့ကပကိုးအဝိုင်းမှာဟောတာလည်းတစ်သိအဲ့ဒီတော့လက်ကအလိုလိုရာတယ်တစ်သိမှမပြည့်မပြောသေးတဲ့ပညာပဲဟုတ်လားကဲဒီတရားပြောတာပါကိုညီနဲ့တားလေးတားတပည့်လဲတပည့်ဟုတ်လားဒီထဲမှာဘုန်းကြီးတစ်သိန်းတော့ထည့်တာနောက်ထပ်လိုအပ်ရင်ထည့်ဦးမှာကိုကားရောက်ရရင်ကိုကသိန်းနေရနဲ့ဝင်မယ်လို့ရှင်ထည့် နော်။ကဲရှိတယ်တဲ့ကိုရမီမိသားလေးဆိုတော့ဒါဘုန်းကြီးတို့ကစောက်ရှောက်ရမှာပါ။အဲအဲ့ဒါနဲ့ရှင်မောကရာကြီးပြန်လာဘုရားကဒီလိုတို့တို့တွေ့ခဲ့တဲ့ကြောင့်ရှောက်တာဘုရားကဟောဒီလိုပြိဋ္ဌာရှိမှာဟုတ်တယ်ငါဘုရားသိ ဒါပေမဲ့သက်သေမရှိတဲ့စကားလူထုလက်မခံလို့ငါမပြောတာအခုမောင်ကလန်တွေ့ကလေးဒီလိုရကပတုပတုရိယဘုရားတဲ့ကြောင့်တော်ကြီးမြာငါဝသူတင်ငါရိပင်ကအာယုသောနေသွားပြောရင်မကလူလားလို့ဟောအခုနတ်ပြည်မှာရောက်နေကြပြီဒီတော့သက်ရှိနေတာတွေဟုတ်တယ်ဒီလူတွေကကုသိုလ်တွေပြုနေကြဟုတ်တယ်ရောက်မှဆိုပြီးမကောင်းတာမပြုတော့ကောင်းမှုလေဘုရားသာသနာပြုကြတဲ့သိရှိကတော့ဒိဋ္ဌိတွေကဒါမောကလန်လက်ချက် ဘောရမကာရဏကြီးပွားနေတာမောကလလက်ချက်မောကလတပ်ပြင်မှာအေးမယ်ဆိုပြီးတော့ကိုယ်သား900ခေါ်ပြီးတတ်ခိုင်းအဲ့တော့ရှင်လူညင်ညာလာတော့ရှင်မောကလကတော့ပေါက်ကနေကြည့်တကိုးနဲ့ဆင်ရင်လိုက်ဟာငါတတ်မဲ့လူတွေပါတော့တကိုးလို့ပေါက်ကနဲ့လာကပါပေါ်သွားနောက်တခါလာပြန်ပြီဟောငါတတ်မဲ့လူတွေပါလားတကိုးလို့ပေါက်ကနဲ့လာကပါပေါ်သွားနေအဲနောက်တခါလာပြန်ပြီသူတို့ကလည်းသိကြည့်မယ်ရှင်မောကလတတ်မှဝိတုကတတ်ခါရမှာဟုတ် အဲ့တော့အခဲမကျေနပ်ပြင်မောကလာကစုစုညာညာကြားတကူနဲ့ကြည့်လိုက်တော့ငါတတ်မဲ့လူတွေလာပြီဆိုပြီးတော့လမ်းကပါတက်ဖို့နှိုးလိုက်တော့လုံးဝတကူလုံးမရဘူးတန်ချမဆွဲအားပါပါလေအေးဒါကြောင့်ကမ္မတမံပလန္နတိကမ္မတမံကံဆွဲအားနဲ့တူသောပလန်ဆွမ်းအသည်လောကေလောက၌နတ္တိမရှိပုရုဇဝဉ္ဇိစေကရိအေးသက်ကိုကြီးဘလုံးအားကောင်းနေမဲ့နောက်ပြမပြေပါပုရုဇမချပါ ငရဲကလည်းဆွဲမတက်နိုင်ဟောကာကြမကနတ်ပြမကလည်းဆွဲချနိုင်တယ်ငရဲကလည်းဆွဲတက်နိုင်တယ်ဟုတ်မလားသို့သုံးတဲ့တပုံနာအမြတ်တတဝါကမ္မိကံဖဒနာဥစ္စာကံဆွေကံမျိုးကံဥဝေယကံအပေါင်း အကြောင်းရှိတဲ့ငါသတိမပြုကိုပြုတဲ့ကံအဲနေယတာပြိပါပါယဘုရားဝတ္ထုတိုင်းကတံမြန်ရှိတိတ္တကြီးတိုင်းကိုခဲကြီးတခုနဲ့အာချိပါကြီးပြည့်တော့ဒုံနဲ့မှပြီးတော့အဲ့ဒီတဲကိုထံမြန်ဒါလားကောင်းတာပြုပြီမကောင်းတာပြုပြီဩဘယ်သူမှပြုကိုပြုတဲ့ကံအဲကိုထံပြန်တယ် တို့ရဲ့ချစ်ရဆိုးရဘယ်သူမှဖန်ဆင်းတာမဟုတ်ဘူးကိုပြုရတဲ့အတိတ်ကံမျိုးကိုပြန်ပေးချရတာဗျာဟုတ်ပလားဘုရားဒါကြောင့်ကံသဘောကအံဩစရာရှင်ရမွဲ၆ဖြီပေါက်ပမာဘုန်းကြီးသမတသခံရရှာကံစခံထူဆန်းတွေ့တလား အေးဘုန်းကြီးတို့တောင်းမှုရှင်နာတာတောင်းမှုလွန်ခဲ့တဲ့၄၅နှစ်လောက်ကတောသားတယောက်ချက်ပေါက်တော်တော်များများပေါက်ဝင်တွေ့ပါအောက်ကချင်းရောလက်ဖက်ရောဆွတ်ရှာရဟုတ်လားအပေါ်ကရှာလို့အုပ်ကိုဂျာကင်းအာစပိန်ရောအာလက်ပနာကြီးရောပြီးတော့စပိန်ချင်းထဲမှာအရက်တကူထပ်ပြီးတော့အရက်တကူကိုစပိန်စီးရင်တောက်သွားတာကန်းကျမကထီတော့အောင်ဆိုပြီးတော့မြင့်ပြီးတော့ဆွဲချလိုက်တော့အိမ်ပြန်မရောက်ဘူးလမ်းနဲ့ကားတိုက်လို့ပြေးတယ်ဗျာကန်းကျမဆွဲပါပါခဲ့ နောက်အမေရိကန်သမန္တကပိုင်းကြီးဖြစ်လာသမန္တဆိုတာလူဘဝရဲ့အဆင့်မြင့်ဆုံးမဟုတ်လားဒါပေမဲ့လက်မျိုးတစ်ခုရဲ့အတွင်းမှာဘာဖြစ်လဲအသက်ပြောက်သွားတယ်ဟုတ်ပါလားကိုင်နမသူကြီးတို့ကြည့်ပါလားသွားတာကမိုးပေါ်ပြီးတော့ရေနစ်ပြချာဒါပဲပြောတယ်ဒီပြင်ဘာမှမပြောဘူးသူကကြမှာဆွဲအားပဲဟုတ်ပါလားအတူဆန်းကြတာဒါကြောင့်ကံသဘောကအံဩစရာရှင်ရဲ့မွဲ၆ဖြီးပေါက်ကမှာ ဝဏီသမတသက္ခယရှာကံစရဟံထူထံတွေတလားအေးဒါကြောင့်ရှင်မောကနောက်ဆုံးသုတ်တမဲ့လူတွေလာပြီးတကုနှိုးလိုက်တာဘယ်လိုမှနှိုးမရဒါကြောင့်ကာမတမန်ပလနာတိကံဆွဲအားနဲ့တူတဲ့အလောကဘာမှမရှိကံဆွဲအားရှိတယ်ဗုဒ္ဓံပฏิပါဟိတုနာသကောတိ ဒုက္ခပိတရားရှင်တို့တော်မှာလည်းပဲဘာလူနာကတတ္တဝမတုပနိုင်တဲ့အတုလာဆိုတဲ့ဘုရားတို့တော်မှာလည်းပဲတံကမ္မဗလံတို့ကိုင်းစွာကိုပฏิပါယိတို့မဖြစ်ပါစေပြုတ်ပါစေဆိုပြီးတားမြစ်ပဲ့ပြင်းရင်ကနတကွန်ဒီစိတ်သာချပေရောဒိဋ္ဌဧကမဆွမ်းနိုင်ယူမလာပေကုန်တကား လောကမှာကံဆွဲအားကြီးမှဆိုအဲ့ဒီကံတရားရဲ့အကောင်းဆုံးကိုတို့ဘုရားကလုံးဝမတားမြင်နိုင်ပါဘူးအဲ့တော့ဘုရားလိုအဓိပတိပုဂ္ဂိုလ်ကြီးမတားမြင်နိုင်တဲ့ကံကိုနတ်ကတော့အစုပ်ပလုံးနဲ့ဘိရင်ဆရာအစုပ်ပလုံးကဘယ်လိုလုပ်နေတာလဲပြန့်စဲတာဘယ်တော့မှမဖြစ်နိုင်တာတွေနဲ့တို့လူကလေသမီးကူရှာလွဲပြီးတော့မှအဲဆန်းစင်ရသဘိုးနဲ့လိုက်နေတယ်အဲ့တော့မကောင်းလို့ဖြစ်လာတာဩဒါဟာတန်ရာတန်ကြီးပဲ ငါကကောင်းတာတွေပြုလာတာမှမဟုတ်ပဲမကောင်းတာဖြစ်လာတာငါရဲ့မကောင်းကျိုးနဲ့ခိုက်တာနဲ့အကျွေးပဲအဲ့တော့ရှစ်ဆက်ငါမမအောင်တက်ပြစ်ထားပြီးတော့ဟောတရားရှိမှတဲ့ပုဂ္ဂိုလ်ကာယကံဝိကံမနောကအကုန်လုံးထိမှပါဒါအကောင်းဆုံးကြီးပဲကံဟောင်းကြီးရနာပြီကံဒီတွေဆက်မကျွလို့တော့ဘူးဝိပဿနာဉာဏ်အပြည့်လို့သောတာပန်ဖြစ်ဟောငါးပါးဒီကသာဝရလုံပါဟုတ်ကလားအဲ့ဒါကြောင့်ကံကြမ္မာကြီးပြည့်ဖြတ်တဲ့နေဆိုတာအဲဝိပဿနာဗျာ ဒါကြောင့်ဝိပဿနာအာမထုတ်တဲ့ရဲ့အတိတ်ကကံကြွေးတဲ့ပြိယောပံကံကြွေးတွေပူပေါင်းပြီးတော့ဒုပရိသဆုဆောင်းနေတာနဲ့အတူတူပါပဲ။တော့ဝိပဿနာမြန်မြန်အားထုတ်တဲ့ပုဂ္ဂိုလ်ကကံအကြွေးကိုမြန်မြန်ဖြတ်တဲ့နေပါပဲဗျာ။သဘောပေါက်မလား။အဲ့တော့ရှင်မောကလလုတ်ဖြစ်လာရင်ဘယ်လိုမဖြစ် အတိတ်ဘဝကမျက်မမြင်မိဘနှစ်ပါးလောက်ကတွေ့တဲ့အခါမယားကတော့အကမ်းနေတဲ့သူမနေနိုင်ဘူးဆိုတော့ဟောအယောအကျွာလေသဘောမျိုးနဲ့လဲပေါ်တင်ပေါ်သွားတော်ကြရင်ရောက်ပါမှာသခုံးအောင်ဆောင်ပြီးတော့သူကရိုက်တာအဲ့တော့အားရင်လူကလေးဒီမလားနဲ့တို့တကွေများတွေကရိုက်တာနေပြီဒါပေမဲ့ရိုက်နေတာကအဲအဲ့ဒီကမှာမိဘမေတ္တာသိသွားလို့ရှင်မောကလအလောင်းပြန်ခေါ်ခဲ့ပြန်တော့ကိုဒီလက်ရအောင်ဆိုတဲ့ကိုနဲ့နှုတ်နဲ့လုံကျူးခဲ့လို့ဘယ်လိုမှတောင်းမှမရဘူး စိတ်နဲ့ပြန်ပါရင်တောင်းမှလို့ရကိုကြီးလည်းရောက်တယ်ဘယ်နှမတောင်းမှလို့မရဘူးအဲဝိပဿနာအထုတ်တဲ့ကရဲကြီးနားကြီးညားကြီးကိုလုံးစိတ်အဖြစ်ကင်းနေပါပဲဗျာသဘောပါဒါကြောင့်ပါတဲ့ကျွေးတင်ကြုံဖြစ်ရှင်းရှင်းမှန်စွာအဲ့ဒီကျွေးကိုဖြတ်ပြီးရန်နာဝိပဿနာတရား ကျင်ပွားသူမှာကျေးရွေရှင်လောကိကံယမကျွေးတင်ကြုံဖြစ်ရစ်ရစ်ပါစွာအဲ့ဒီတွေကိုဖြတ်ပြီးရန်သာဝိပဿနာတရားကျင်ပွားသူမှာကျွေးရွေရှင်လောကိကံယမ ယဟန်တော်ခုနှစ်ပါးသည်တရားရှိမှလို့ယဟန်ညာဖြစ်တဲ့ဘဝမှာပဲသူ့အကျွေးတွေ14ဘဝနဲ့ကြည့်ပြီးသွားပါတယ်။နောက်ထပ်မရှိတော့ဘူး။ဒါကြောင့်ဝိပဿနာကိုထိထိရောက်ရောက်အားထုတ်တဲ့ပုဂ္ဂိုလ်ဟာကံကြမ္မာအကျွေးပေးဖြတ်ထားပါပဲလို့ဒုပရိသနားလည်ပါဘူး။ဘုန်းကြီးတို့ဟောလာတာနှစ်နာရီပြည့်သွားပါနော်ဒါကြောင့်ကံကြမ္မာအကျွေးပေးဖြတ်တဲ့ဤအပိုင်းတစ်ဒေသနာဤနေရာလုံးနဲ့ဒီကုထုတ်ကြတာ နောက်63ခုနဲ့အခုလိုအတားရည်တွေမဟာပညာညောမှာပြန်ပြီးဆုံတွေ့တဲ့အခါကံကြမ္မာအကျွေးပြည့်ဖြတ်နေအပိုင်းနှစ်မျောဟုတ်တယ်တို့လူတွေကဘာရတာနဲ့ကံကြမ္မာစံလန်းသွားလေးတွေသိစိတ်ဝင်စားနေကြအဲတော့အိုင်တော့ကလည်းပဲဒါတွေကိုဖြစ်အောင်ဟောရအခုကံကြမ္မာအကျွေးပြည့်ဖြတ်တဲ့နေ့အပိုင်းတက်ပဲရှိသေးတယ်မတူတဲ့ထုံနေအောင်မတူ2 3 4 5 6 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150 151 152 153 154 155 156 157 158 159 160 161 ကဲအခုတော့သဘောပေါက်ကြပါလားသဘောပေါက်ကြပါလားအေးသဘောပေါက်ရင်ဝိပဿနာကိုဒါနာအထုတ်ဟုတ်ပါလားအဲ့ဒါမှတတိပိတတိပိနဲ့ကံကျွေးတွေကပြတ်ပြီးတော့ဘဝဆက်ရဟိုက်ရက်သွားမှာဒါရှင်းပါပြီနော်ဒါရင်အခုရောအလုံးတရားမှတ်ပြကြပါလားဒီနေ့မမှတ်သေးရင်၅မိနစ်မှရမရဘူးအောင်မဲ ဗါတဲ့အဲတိုက်သာဖယာနာထောင်မဥဥ္စာယာနိုးနိုးတဲ့စေသာဖယာနာထောင်မဘယ်ဥဒ္ဒယမနုယောဂပြောင်းလို့လို့ပြုံးချုပ်မြန်နှုတ်ဆက်ပါအဲ့ဒါအိုင်တို့လို့ဟုတ်လား သင်လုံးမင်းတို့ပြောရည်ပြတာကိုမိန်းကလေးကညာငါချက်ရှိဆိုပြီးတော့သွားမယူပါနဲ့တဲ့ပြုံးချုံမူရနှုတ်သက်ပါကညာယာနုနိုရေရူတရေတနာထောင်မှာယာနုနိုအဲ့တော့သွားမှရောက်စားမှဝပြင်မှလှမှအာတုံမှအဲ့ဒါကြောင့်9မိနစ်ဘုန်းကြီးတို့မဟာသိညာကြနေမှာဘုန်းကြီးတို့လည်းပဲအနိစ္စသိညာကြကြရ ဒါလည်းပေါင်းသားလေးရေကနေပေါက်ပြီးပြက်သွားပိန်သားလေးကရေကနေပေါက်ပြီးပြက်တာအဲ့ဒါအဲ့ဒါမမြဲကြအနိစ္စခါလင်းညာတို့လည်းပဲဒီတုပုတုပုဟုတ်လားအပေါင်းပိန်ပေါင်းပိန်ဆိုပြီးတော့အဲ့ဒါလင်းညာကြပြီတိုင်းဆိုရှင်မလင်းပွေကရှောက်စွာခါကိုထားမလောဣန္ဒရေငြိမ် မြဲတိမိတ်ကကောင်းတဲ့ပါဝမ်းမာစိတ်ကိုသာဟောင်းနာပိန်နာစိတ်ဆိုင်ကမပါယောဂီများလက်ဥဖြဲမျက်စိမိတ်ကောင်းတဲ့နေခါဆန်းဆန်းသာရင်ဝင်ညာမှာဘလဝဘညာလဝဖြန့်တင်လက်မထုတ်ခြင်းဒီတာလိုပါသာ ကာမမောကရိဘောပလဲမောင်ရတဲ့ညာပြီးကိုညာလဲမောင်ရတဲ့လက်ပြားလေးညင်းငယ်ကုသလာလုံးလေးဆာဝမကုစိတ်ဆိုင်နေရှင်လိုက်တဲ့ကောင်းဝမလေးဖောင်းလာမယ်ဒီတော့ပဇာကမလုံးနှုတ်ကသာမထွက်ပဲစိတ်သွစိတ်မှနဲ့ဖောင်းနေမှာဒီတော့လည်းကောင်းဝမလေးပြင်သွားမယ်ဒီကပဇာကမလုံးနှုတ်ကသာမထွက်ပဲစိတ်သွစိတ်မှနဲ့ပြင်နေမှာအာမယလို့ဒီမြင်မရှိနဲ့အာမယလို့ဒီမြင်မဆိုင်နဲ့လုံးမရှိနဲ့ချုပ်မရှိနဲ့ဟုတ်ဘုဒ္ဓအောင်ရှုလုံးမရှိနဲ့ဘုံမရှိနဲ့ဘုံဘုဒ္ဓအောင်ရှုဖြစ် ဖြစ်အောင်လည်းမလုံးနဲ့ပြက်အောင်လည်းမလုံးနဲ့ဖြစ်စေယုံနာကိုယ်တဏ္ဍအမှန်ရှိတဲ့ပစ္စုပန်တိကြာရဖောင်းတာပိန်တာကိုမိမိရရရှုမှတ်ကြပါစို့